ဒီတရားတော်ကိုမဟောကြားမိမနာကြားကြသေးမိဦးဇင်းတို့ပြီးခဲ့တဲ့အပတ်ကပမာဆုံးကလေးဆိုတာလေးပြန်ပြီးတော့ကောက်ကြကြရအောင်အဲ့တော့ပြီးခဲ့တဲ့အပတ်ကဦးဇင်းတို့ဒီဝိပဿနာဆိုတဲ့အပိုင်းနဲ့ပတ်သက်လို့ပေါ့ဒါအနေချင်းဒါရှင်းလင်းပြီးတော့ဟောကြားပေးခဲ့ဝိပဿနာဆိုတာယုံနာဓမ္မသင်္ခါရတွေရဲ့ပရမတ္ထ ဓမ္မဓာတ်သားတွေဖြစ်တဲ့ယုံ nant ဓမ္မသင်္ခါရတွေကိုပိုင်းပိုင်းခြားခြားသိပြီးမှထိုယုံ nant ဓမ္မသင်္ခါရတွေဖြင့်တကွာအကြောင်းတရားအကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေဤဖြစ်ပြီးတာနဲ့ပြည့်နေတဲ့ဆိုတဲ့သဘောတရားကိုကြည့်ပြီးတော့အနိစ္စဖြစ်ခြင်းပြခြင်းတန်ကျက်ဖြင့်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဒုက္ခဒီကဲခိုင်ခံမှာနှစ်တာရအပြင်တည်တံ့ခြင်းအတ္တသဘောမရှိတဲ့အတွက်ကြောင့်အနတ္တဆိုပြီးဒီလိုလက္ခဏာကြီး၃တန် အင်္ဂါရှုပွားဆင်ခြင်သုံးသပ်ခြင်းကိုဒါဝိပဿနာလို့ခေါ်တယ်လို့ဒါဒီလိုလေးအစချီခဲ့တာဟောပြီးတဲ့အခါကျဝိပဿနာအလုပ်ပေးတရားဆိုတော့အလုပ်နဲ့ပတ်သက်လို့တော့ဦးဇင်းတို့အခုလိုပေါ့သန္တနာဥဒုက္ခမှာလွတ်မြောက်ရလွတ်မြောက်ကြောင်းတိလသမารီပညာဆိုတဲ့ဒီလိုကျင့်တယ်တွေကိုကျင့်တဲ့အခါမှာ ဘာဟာမိမိတို့အတွက်လိုအပ်တယ်လေဆိုတာနဲ့ပတ်သက်လို့ယုံကြည်ချက်ဒီအရေးကြီးတယ်လို့ဒါလေးနဲ့ဦးဇင်းတို့စပြီးတော့ပြောခဲ့အဲ့တော့ဒီနေရာမှာထပ်ပြီးတော့ဒီယုံကြည်မှုဆိုတဲ့အကြောင်းလေးကိုထပ်ပြီးတော့ပြောကြရအောင်အဲ့တော့တတ္တဝါတွေဒီဆင်းရဲဒုက္ခတွေမှာလွန်မြောက်ခြင်းညလူသဖြင့်ဦးဇင်းတို့ဘုရားဘာသာလူမျိုးနှံများအတွက်တော့ကိလေသာတွေရဲ့ဂုဏ်ခံရာအနာရာဂကိလေသာတွေရဲ့ဂုဏ်ခံရာ ဒါနိဗ္ဗာန်တည်ဟူသောအငြိမ့်တဲ့အချီကိုဒါမိမိတို့ကပန်းနိုင်ဖြစ်နေအရည်ရွယ်တောင်းတကြအကြောင်းကတော့သန္တရာတက်လျှောက်မှာဟိုကြနာကြရဆိုတဲ့ဒီလိုဆင်းရဲဒုက္ခတွေကလွန်မြောက်ခြင်းတဲ့အတွက်ကြောင့်ဒါတနည်းအားဖြင့်ငြိမ်းငြိမ်းချမ်းချမ်းနေနေခြင်းတဲ့အတွက်ကြောင့်ဒါဝိပဿနာဆိုတဲ့တနည်းအားဖြင့်သမထဝိပဿနာဆိုတဲ့ဘာဝနာလုပ်ငန်းတွေကိုမိမိတို့က ဒါကြင်ဉဏ်ကြိုးကိုအထောက်ကြဖြစ်တယ်အဲ့တော့အဲ့လိုငြိမ်းချမ်းခြင်းနေဆိုရင်ဥစွာပထမမိမိတို့တဏ္ဍာထားရမလဲလို့ပြီးတော့ယုံကြည်မှုဆိုတဲ့ယုံကြည်ချက်ရှိကြရမယ်ပါရှိကြရမလဲယုံကြည်မှုရှိရမယ်ယုံကြည်ချက်အေးယုံကြည်ချက်ရှိကြရမယ်အဲ့တော့ယုံကြည်ချက်ဆိုတဲ့နေရာမှာပေါ့မိမိတို့ကိုယ်တိုင်ကလည်းပြီးခဲ့တဲ့ ချိန်ကဦးဇင်းတို့ပြောခဲ့တယ်မိမိတို့ကိုယ်တိုင်ကလည်းယုံကြည်ထိုက်တဲ့ပုဂ္ဂိုလ်တွေဖြစ်ဖို့လိုသလိုမိမိတို့ရဲ့ပတ်ဝန်းကျင်တွေလည်းယုံကြည်ထိုက်တဲ့ပတ်ဝန်းကျင်ဖြစ်ဖို့အရေးကြီးတယ်ဘလို့တုံးနဲ့တူယုံကြည်မှုတွေနဲ့ဒါဆက်ပြီးတော့အနာဂတ်ကိုရှောင်လန်းနေမှာတို့ကဲ့သို့ယုံကြည်မှုတွေတိဆောက်ထားနိုင်တဲ့အတိုင်းဝိုင်းသည်ငြိမ်းချမ်းတဲ့အတိုင်းဝိုင်းတစ်ခုဖြစ်မှာပဲဒီကတဆင့်တဲ့ရင်ခုနပြောတဲ့ကိလေသာတွေကုန်ခန်းပြီးတော့ ခန္ဓာဇတ်ငိမ့်တို့ခန္ဓာဇတ်သိမ့်တို့အငိမ့်ကြီးငိမ့်နေဆိုတဲ့ဒါနိဗ္ဗာန်ကိုဒီမိမိတို့ကခန္ဓာပြိနိဗ္ဗာန်ဇံဝင်တဲ့အထိမိမိတို့ရောက်ကြမှာဖြစ်တယ်ဒါကြောင့်မလို့ဒါယီမှုသည်ဒါအလုတ်တစ်ခုအောင်မြင်ဖို့ရန်အတွက်ဒါငြိမ်းချမ်းမှုကိုလူချင်းနဲ့အေးချမ်းမှုကိုလူချင်းနဲ့ခန္ဓာဇန်သိငြိမ်းချမ်းခြင်းနဲ့ဆိုတဲ့သူတွေအတွက်တော့ယုံကြည်မှုသည်အင်မတန်မှအရေးကြီးတယ်လို့ဒီလိုလေးဒါသဘောကျဖို့လိုတယ် ဟောပြီးတဲ့အခါကျတော့ကောင်းပြီဦးဇင်းတို့ဇာပေယဒီယုံကြည်မှုကိုဘယ်လိုခေါ်တော့ဆိုတော့တတ္ထာလို့ဒါခေါ်တယ်ပေါ့အဲ့တော့ပြီးခဲ့တဲ့ဘက်ကဒီတတ္ထာနဲ့ပတ်သက်လို့ဦးဇင်းတို့ဝိဓမ္မာပိတကအစာအုပ်ဆုံးဖြစ်တဲ့ဓမ္မသင်္ကန်းကျမ်းကိုဖွဲ့ဆိုတဲ့အထတာလီနီဆိုတဲ့ဒီအထာဂရမှာလာတဲ့ဒါတတ္ထာနဲ့ပတ်သက်တဲ့အပိုင်းလေးကိုဦးဇင်းတို့စချီခဲ့ကြတယ်အဲ့တော့အဲ့မှာတော့ဒါနည်းနည်းလေးပြန်ပြီးတော့ သွားကြရအောင်ဒါနန္တရတောသီလံရကတောဥပဒတကမ္မံကရောတောဘာဝနံအာရဘတောတတ္တပုပ္ပင်ကမပုရိဇာတိကဟောတိဟောဒါနံလူကိုတရတော်ပိလူသော ပုဂ္ဂိုလ်ဟာသီလံသီလတရားကိုရခတော်စောင့်ရှောက်သောပုဂ္ဂိုလ်ဟာဥပောဒရကမ္မဥပုဒ္ဒရင်ကျင့်သုံးခြင်းအမှုကိုကရောတော်ပြုသောပုဂ္ဂိုလ်ဟာဘာဝနံသမထဝိပဿနာဘာဝနာအလုပ်ကိုအရဟံဘတော်ပွားများအထုတ်သော တရာယုံကြည်ခြင်းယုံကြည်မှုဆိုတဲ့တရာတရားသည်ဘောပင်ကမပုရိသတိကရေသွားရှိသည် ဟောဒီဖြစ်ဟောတရာဆိုတာဒါနပြုတဲ့ပုဂ္ဂိုလ်ရဲ့အတွက်လည်းတရာသည်ရေသွားရှိရတရာရှိမှဒါနပြုနိုင်တယ်ဟောတရာရှိပါမှဒီလားတရားတွေကိုလည်းခံယူခြင်းသုံးစောက်တည်နိုင်တဲ့ဥပုသ်တည်နေလေခံယူခြင်းသုံးစောက်တည်ခြင်းဆိုတဲ့အမှုကိုပြုနိုင်တယ် သမထဝိပဿနာဘာဝနာဆိုတဲ့ဒီလိုဘာဝနာအလုပ်တွေကိုအားထုတ်တဲ့ပုဂ္ဂိုလ်အတွက်လေတရားဒီရှိသွားရှိရမယ်လို့ဒါဒီလိုလေးပြောခဲ့တာအဲ့တော့ဒီနေရာမှာဦးဇင်းတို့ဒီတရားကိုပတ်သက်လို့နည်းနည်းလေးတို့တရားကြီးဒီဓမ္မကြီးတွေနဲ့ရင်းနှီးတယ်ဒါပဋ္ဌာန်းဒေသနာတော်လေးကိုနည်းနည်းလေးထပ်ပြီးတော့ကိုးကြရအောင်ဘာကြောင့်ဒါကို ပြောနေရတော့ဆိုတော့ဒီတရားတရားဒီအင်မတန်မှာဦးဇင်းတို့မျိုးကောင်းသားမျိုးကောင်းသမီးတွေအတွက် အင်မတန်မှအရေးတကြီးလိုအပ်တယ်လိုအပ်ပုံလေးယူတော့နောက်တဖြည်းဖြည်းနဲ့ဦးဇင်းတို့သိလာကြရအောင်အဲ့တော့ဒါကြောင့်မလို့ပဋ္ဌာန်းဒေသနာလေးနဲ့ဆက်ဆက်ပြီးတော့နည်းနည်းနာယူကြရအောင်အဲ့တော့ပဋ္ဌာန်းမှာဦးဇင်းတို့ဒါဒရံဥပနိဒယဒါနံဒိဋ္ဌိသီလံသမာဓိယတိဥမ္ဘာဒတကမ္မံကရောတိဇာနံဥပ္ပါဒိဋ္ဌိဝိပဿနာဥပ္ပါဒိဋ္ဌိမဂံဥပ္ပါဒိဋ္ဌိအဘိညာဥပ္ပါဒိဋ္ဌိတမပတ္တိဥပ္ပါဒိဋ္ဌိဆိုပြီး ဘလို့ဒါပဒံပါဠိတော်ပထမအုပ်မှာဒါဘုရားရှင်ဟောကြားထား။ဘာပြောတာတော့ဆိုတော့နဒံယုံကြည်ခြင်းဆိုတဲ့တရားတရားကိုဥမ္ပါနိဒာယအကြောင်းပြု၍ဒါနံဘေကံလူဒံစွန့်ကြခြင်းဆိုတဲ့ဒါနဒါနံဘေကံလူဒံခြင်းမှုကိုဒိဋ္ဌိပေးလူ၏ဒီလံ၅ပါးဒီလကို သမ္မာရိယတ္တိစောက်တည်ဥမ္ဘောဒရကမ္မဥပ္ပဒရင်ကျင့်သုံးခြင်းအမှုကို ကရောတိပြု၏ ဇာနံဥပဇာရအပနာဇံတို့ကိုဥပ္ပါဒိဋ္ဌိဖြစ်စေ၏ဝိပဒနာဝိပဒနာတရားကိုဥပ္ပါဒိဋ္ဌိဖြစ်စေ၏မကံမတရားကိုဥပ္ပါဒိဋ္ဌိဖြစ်စေ၏အဘိညာအဘိညာတရားကိုဥပ္ပါဒိဋ္ဌိဖြစ်စေ၏ဓမ္မပဒိန်ဓမ္မပတရားကိုဥပ္ပါဒိဋ္ဌိဖြစ်စေ၏ဒါပဋ္ဌာန်းပါအဲ့တော့တရားတရားလေးကိုအကြောင်းပြုပြီးမှတဲ့ဒါဒါနတွေပြုတယ်သီလတွေစောင့်တည်တယ် ဥပုသ်တရင်တွေကျင့်သုံးနေဇန်တွေကိုလည်းဖြစ်စီတယ်ဟောဒီနေရာမှာဥပ္ပဇာရအပ္ပနာလို့ခေါ်တဲ့တမာရီတရားတွေဇန်တရားတွေကိုလည်းပဲတရားကိုအခြေပြုပြီးမှဒါဖြစ်ကြရတာအဲ့တော့ဒီနေရာလေးမှာတစ်ချက်ရပ်ပြီးတော့ပြောကြရအောင်ဒီနေ့ခေတ်ကဆိုကြပြန်နေအာမျက်မှောက်ခေယနေ့မျက်မှောက်ခေကဇန်ရနိုင်တဲ့ခေမဟုတ်တော့ဘူးလို့ပြောတယ်အဲ့တော့ဇန်ရနိုင်တဲ့ခေမဟုတ်တော့ဘူးလို့ဆိုတဲ့ကိုကထိုသူတော်ကောင်းတွေတဏ္ဍာမှာ ထိုပုဂ္ဂိုလ်တွေတဏ္ဍာမှာ ဇန်ကိုယုံကြည်တဲ့တရားတရားယုံကြည်မှု မရှိတော့အဲ့လိုယုံကြည်မှု မရှိတော့ဘူးဆိုရင်ထိုပုဂ္ဂိုလ်တန်တန်မှာဇန်တရားဆိုတာဖြစ်မလာနိုင်တော့ဒါအရေးကြီးတယ်ပေါ့ဒါကြောင့်မလို့ယုံကြည်မှုဆိုတာအရေးကြီးတယ်အဲ့တော့တရားတရားကရှည်သွားပြုပါမှာဩဇန်ဆိုတာလည်းရနိုင်တယ်ရနိုင်တယ်လို့ယုံကြည်ထားရင်မိမိတို့ကအကျင့်ဉာဏ်ကြိုးကိုပွားများအထုတ်မယ်ပွားများအထုတ်ရင်ဒါတပ်ပါရတွေမျှတာတဲ့အခါ အကြောင်းညီညွတ်တဲ့အခါမှာဒါဇန်တရားတွေဖြစ်ကြမှာပေါ့အ ਨੇ ဆုံးတော့ဥပ္ပဇာရဇန်နဲ့အပ္ပနာဇန်ဒါတကုကုတော့ဖြစ်ကြမှာဥပ္ပဇာရဇန်လောက်ဖြစ်ပြီးဆိုတာဝိပဿနာပိုင်းကုခြင်းကုလို့ရတယ်ဟောနောက်တစ်ခုတရံဥပနိဒာယတတံယုံကြည်ခြင်းဆိုတဲ့တရားတရားကိုဥပနိဒာယအကြောင်းပြု၍ဝိပဿနာဝိပဿနာတရားကိုဥပ္ပါဒိတိဖြစ်စေဟောဝိပဿနာကိုလည်းဖြစ်စေတယ်ဟောနောက်တစ်ခုမဂ္ဂံဥပ္ပါဒိတိမတရားတွေကိုလည်းဖြစ်စေကိလေသာတွေကို အမြင့်ပြန်အောင်ပယ်တတ်နိုင်တဲ့ဒါမတရားတွေကိုလည်းဖြစ်စီတယ်။ဘာကိုအခြေတည်တာတုံးလို့မေးတော့ယုံကြည်ရင်းဆိုတဲ့တရားတရားကိုအခြေခံရတာ။ဘာကိုအခြေခံရတာ။တတတရားကိုအခြေခံရပါလိမ့်မယ်။တတတရားကိုအခြေခံရ။အဲ့တော့ဒီနေရာမှာပေါ့ဝိပဿနာရဲ့အဆုံးမှာဝိပဿနာအာမတုပဲနဲ့မဉဏ်ဆိုတာကမပေါ်ပေါက်နိုင်ဘူး။ဒီတော့ဝိပဿနာတရားကိုအာထုတ်ပါမှမဉဏ်ဆိုတာပေါ်ပေါက်မယ်။ဒါကြောင့်မလို့မဉဏ် ယာယီအတွက်လည်းပဲမညံယာယီအတွက်လည်းဒါတတ္တတရားသည်အရေးကြီးတဲ့အခန်းကဏ္ဍကတပါနေတယ်တို့သဘောကျရနောက်တစ်ခါဘိညာသမာဓိတိဘိညာဉ်တွေကို တကုတ်ဘိညာဉ်တွေကိုရရှိဖို့ရတယ်ဒါသရာတရားတကုတ်ဘိညာဉ်တွေဖြစ်စီဖို့ရတယ်ဒါသရာတရားကို အခြေတည်ပြီးမှ သွားရတယ်နောက်သမာဘတ်တိဖလသမာဘတ်နိရောဓသမာဘတ်ဆိုတဲ့ဒီလိုသမာဘတ်တွေကို ဝင်စားနိုင်ဖို့ဆိုတာလေဒီလိုတမာဘတ်တွေဖြစ်စီဖို့ဆိုတာလေဒါသရတရားဒီအဓိကအကြောင်းရင်းတရားအနေနဲ့ပါနေတယ်လို့ဒီလိုတို့တက္ကကြီးတွေတက္ကမကြီးတွေကဒါသဘောကြပြီဒါဒီဘုရားရှင်ပဋ္ဌာန်းဒေသနာတော်ကြီးမှာအထင်ရှားနဲ့ဟောကြထားတယ်လို့ဒီလိုသဘောကြနှစ်ချက်ရ။ကောင်းပြီအဲ့တော့ဦးဇင်းတို့ဒီလိုတရားတရားကိုပြောတာဒါဆိုရင်ယုံကြည်ချက်တရားတရားဆိုတာသိပြီးတော့အရေးပါတယ်လို့တို့တက္ကကြီးတက္ကမကြီးတွေသဘောပေါက်ပြီးဆိုတော့ သရာဘဏမျိုးရှိလေဆိုတာလေးကိုစစ်ပြီးတော့သွားကြရအောင်အဲ့တော့ဦးဇင်းတို့ဒါသရာတရားဒီမိမိတို့အတွေ့ပြစ္ဆုတ်ပံကြီးပွားတိုးတက်ရေးအတွက်လည်းသရာတရားဒီအရေးကြီးတဲ့အခန်းကဏ္ဍကပါနေတယ်ဟောပြစ္ဆုတ်ပံမုပ္ပနဲ့တန္တရာဥဒ္ဒကကလွတ်မြောက်တဲ့ဒီနိဗ္ဗာန်ကိုရဖို့ရန်ဆိုလေသရာတရားဒီဒါအဓိက နေရာကနေပြီးရှည်သွားနေရာကနေပါနေတယ်လို့ဒီလိုသဘောကျကြရတယ်ဒီလိုသဘောကျတဲ့ဒီသရာတရားဒီဘယ်နှမျိုးရှိသလဲလို့မေးတဲ့အခါကျတော့ဦးဇင်းတို့ ဒရာ၄မျိုးရှိတယ်တဲ့ဘယ်နှမျိုးရှိတယ်တော့၄မျိုးရှိပါတယ်ဒရာ၄မျိုးရှိတယ်အဲ့ဒါနံပါတ်၁ကအာဂမတတ္ထာဒါနံပါတ်2ကတော့အဓိကမတတ္ထာနံပါတ်3ကဩကပ္ပနတတ္ထာနံပါတ်4ကပတ္တာရတတ္ထာဆိုပြီးတော့တတ္ထာ၄မျိုးရှိတယ်ပေါ့ဘယ်လိုလဲဒါမှတ်ထားရအောင်အဲ့တော့ဗာလဲအာဂမတတ္ထာပေါ့အဲ့ဗာလဲအာဂမတတ္ထာဆိုတော့အာဂမတတ္ထာဆိုတာက တပညုံဘုရားအလောင်းတော်တို့ဤသရာတရားမျိုးပဲဒါဘုရားစုပန်တဲ့အချိန်ကစပြီးတော့ဒါမပြတ်မစည်းနဲ့တောက်လျှောက်နောက်ဆုံးဘုရားပြစ်တဲ့အထိပါလာတဲ့သရာမျိုးကိုဒါအာဂမတတ္တာလို့ခေါ်တယ်ဥမာဆိုကြပါစို့ဦးဇင်းတို့ဘုရားလောင်းကိုကြည့်လွန်ခဲ့တဲ့၄သိန်းချင်းနဲ့ကဘာတသိန်းပေါ့ဗာရမီစပြီးဖြည့်ခြင်းနဲ့ယတ္တပြရိပန်းကိုဆင်မြန်းနေကြတဲ့အခါ ဒီပင်္ဂရာမြတ်စွာဘုရားဓမ္မောက်မှာသူမိတာရှင်တိအဖြစ်နဲ့ဒီပင်္ဂရာမြတ်စွာဘုရားဓမ္မောက်မှာနိယတပြာရိပန်စင်မြန်းတဲ့အချိန်ကစပြီးတော့ဒီသရာတရားကပါလာအဲအဲ့ကနေနောက်ဆုံးဒီဘုရားပြစ်တဲ့အထီးပေါ့ဒါတော့လျှောက်ဒီတရားကမပြတ်မစည်းပဲနဲ့ပါလာအဲ့လိုသရာတရားမျိုးကိုဒါအာဂမတတ္တာဗာတတ္တာတဲ့တော့အာဂမတတ္တာအာဂမတတ္တာဒါ စပြီးတော့ဘုရားစုပန်းတဲ့အချိန်ကစပြီးတဲ့ကဖြစ်ပေါ်လာတာမပြတ်မစည်းတဲ့ဒီယုံကြည်မှုဆိုတဲ့တရားတရားလေးကဒါနောက်ဆုံးဘုရားဖြစ်တဲ့တိုင်အောင်ဒါပါလာတဲ့အတွက်ကြောင့်ဒါအာဂမတတ္တာဒါနံပါတ်1မနစ်တတ္တာဒါကတော့ဘာလဲဆိုတော့အဓိကမတတ္တာဘာတတ္တာလဲတော့အဓိကမတတ္တာပါအဓိကမတတ္တာဟောဒီတတ္တာမျိုးကတော့အရိယာသူတော်ကောင်းတွေအဓိကမဆိုတာရရှိတာရောက်ရှိတာပဲအဲ့တော့ဒီနေရာမှာ အရိယာသူတော်ကောင်းတွေတဏ္ဍာမှာတည်တဲ့တတ္ထာမျိုးပေါ့အဲထိုတရာမျိုးကိုတော့ဒါအဓိကမတတ္တာလို့ခေါ်တယ်ဒါနောက်ပိုင်းတော့ဦးဇင်းတို့ဂျေဒဝင်နေဒီပိုင်းနေဒီလည်းပဲအချင်းတော့တဲ့ဦးဇင်းတို့တာဂါလေးတခုထုတ်ကြရအောင်အဲ့တော့ဒီအဓိကမတတ္တာနဲ့ပတ်သက်လို့ဆိုကြပါစို့ဦးဇင်းတို့ဝိတာကဆိုတဲ့ဒါအမျိုးသမီးကြီးပေါ့သာသနာတော်မှာအင်မတန်ထင်ရှားတဲ့ဝိတာကအကြောင်းအမှာကြီးပဲထိုဝိတာကအကြောင်းအမှာကြီးဟာဒါငယ်ရွယ်တဲ့အချိန်ပေါ့ ငငယ်ရွယ်ရွယ်နဲ့ပဲဒါအိမ်အောင်ကြဗမာစကားနဲ့ပြောအိမ်အောင်ကြတိတ်စောတယ်ပေါ့အိမ်အောင်ကြတိတ်စောတော့ဒါအပြိုပေါ်ဝင်စား၄၅၆နှစ်ရွယ်မှာပဲဒါအိမ်အောင်ကြသွားတဲ့သဘောရှိအဲ့တော့သူကခုနှစ်နှစ်သမီးမာတဲ့ကသောတာပန်တည်နေပြီတို့တော့ကြောင့်ခန့်ငငယ်အရွယ်ရောက်တဲ့အခါအိမ်အောင်ကြအိမ်အောင်ရသားပြုအိမ်အောင်ရသားပြုတဲ့အခါကျတော့သူကအိမ်တောင်ဘက်ဒီဒါမိစ္ဆာဒိဋ္ဌိဒါနိဂါရဆိုတဲ့ဒါတတိကြီးရဲ့သားပဲတိရုဒ္ဒနာ ဆိုတဲ့ဒါဒီအမျိုးသားနဲ့နေအောင်ကြတကယ်တော့မိဂါရတတိကြီးတို့ဒီဒါမိစ္ဆာတိကြီးဗုဒ္ဓဘာသာကိုကိုယ်ပဲတဲ့သူတွေမဟုတ်အဲ့ဒီကိုဒါရောင်နောက်တုံးပါဆိုသလိုပဲအိမ်တော်ရသားကြပြီးတဲ့အခါအဲ့ဒီဒါမိတန်ကတတိကြီးတို့အိမ်ကိုလိုက်ပြီးတော့နေကြရလင်ယောက်ျားလုတ်သူပေါ့ဒါတတိယဒနာတတိသားအိမ်ကိုလိုက်ပါသွားရပါတော့တော့ဟိုကမိစ္ဆာတိကြီးသူကသောတာဒါပေမဲ့သောတာပန်တို့ကသရတရားဒီမပြည့်စည်ဘူး ဘလို့အကြောင်းကြောင့်နဲ့ပဲဘလို့ပဲစုံဒီတရားတရားကခိုင်ပါတယ်ဒါကိုအတိကမတတ်တယ်။အာဒီပိုင်းကြီးကအင်မတန်နဲ့စဉ်းဝင်စားတရားကောင်းပါနောက်ဆုံးတော့ဝိတ္တကာကခိုင်မာတဲ့တရားတရားနဲ့ကျူးသားအထုတ်မှုတွေကြောင့်မိစ္ဆာဒိဋ္ဌိရင်းရင်မာမာကြီးဖြစ်တဲ့ဒါမိဂါရတတိကြီးဒီမင်းလျင်ဒါသာသနာတော်ကိုဒါကြည်ညိုတဲ့သူတော်ကောင်းဖြစ်တဲ့အတွက်ကြောင့်ဒါဆွေးမကိုဒါအမိအရာမှာထားလို့ဒါမိဂါရမာတာဆိုတဲ့အမည်ကိုဦးဇင်းတို့ဝိတ္တကအကြောင်းမာကြီးကရတယ် အဲ့တော့အိမ်တော်ဘက်ကအဓိကမဟုတ်ဘူးမိမိတဏ္ဍာမှာ ခိုင်မာတဲ့သရတရားရှိနေဖို့ကအဓိကမိမိတဏ္ဍာမှာခိုင်မာတဲ့သရတရားရှိရင်မိမိတင်ပင်နေဒီမိမိတို့ယုံကြည်တဲ့ဘာသာတရားကိုဒါအများသူကလက်ခံနိုင်တဲ့အသည့်သာသနာပြုနိုင်တဲ့စွမ်းရည်ရှိဒါကြောင့်မလို့ဒါဒီလိုသရတရားမျိုးကိုတော့ဒါအဓိကမှတတ်တာ တကယ်ကိုကိုယ်တိုင်မျက်မှောက်ထင်ရောက်ပြီးတော့ဒါ ၄ပါးကိုသိတဲ့အတွက်ကြောင့်ဘုရားပေါ်မှာယုံကြည်တဲ့တရားပေါ်တရားပေါ်မှာယုံကြည်တဲ့တန်ခါတော်ပေါ်မှာယုံကြည်တယ်။ကံကံရဲ့အကျိုးပေါ်မှာယုံကြည်တယ်ဆိုတော့ဒါဒီလိုတရားတရားမျိုးကိုယ်တိုင်ရသွားတာဒါကိုအဓိကမတတ္တာဗာတတ္တာတဲ့တော့အဓိကမတတ္တာပါဗျာအဓိကမတတ္တာဒါဒုတိယမြောက်တတ္တာဟောနောက်တကတတိယမြောက်တတ္တာကြတော့ဘာလဲဆိုတော့ဩကပ္ပနတတ္တာတဲ့ဗာတတ္တာတဲ့တော့ဩကပ္ပနတတ္တာဩကပ္ပနတတ္တာဩကပ္ပနတတ္တာဆိုတော့ ဦးဇင်းတို့ဘုရားတရားတန်ခါလို့ပြောဆိုစံကိုဒါကြားလိုက်ပြီတစုံတယောက်ထံကကြားလိုက်ပြီဆိုတဲ့ကဘလို့အကြောင်းကြောင်းမှတုံ့လောက်သွားခြင်းမရှိတော့အဲ့ဒါဘုရားတရားတန်ခါယနာမြတ်သုံးပါးကိုဒါပြောစံဆိုစံကြားလိုက်ပြီဘုရားပေါ်မှာယုံကြည်တယ်တရားပေါ်မှာယုံကြည်တယ်တန်ခါပေါ်မှာယုံကြည်တယ်ဆိုတဲ့ယုံကြည်မှုမျိုးဒီဘလို့အကြောင်းကြောင်းမှတုံ့လောက်ခြောက်ခြားခြင်းကမစွမ်းနိုင်အင်မတန်မှအာကောင်းမောင်းတန်တဲ့တရားတရားမျိုးပေါ့ဓမ္မသမ္ဗုဒ္ဓဘုရားရှင်ဒါအစ်စ်ဖြစ်တယ် ဩနောက်တကဒုက္ခတာဂုံနဲ့ပြည့်စုံတဲ့တရားတော်တွေဒီတကယ်တရားတော်အစစ်ဖြစ်တယ်။အာတပရိပဏဂုံနဲ့ပြည့်စုံတဲ့တန်ဃာတော်တွေဒီတကယ်တန်ဃာတပရိပဏဂုံနဲ့ပြည့်စုံတဲ့အတွက်ကြောင့်တန်ဃာတော်ဒီပုံမှာတကယ်ယုံကြည်ရဲ့။အာတန်ဃာဂုံကိုတကတက်တည်နားလဲပြီးတော့ယုံကြည်ရဲ့။ဒါနဲ့နဲ့ရှိုင်ရှိုင်တက်တဲ့ဝင်ယုံကြည်သွားတာမျိုးပေါ့။ဒီသရာတရားမျိုးကိုတော့ဒါဩကပနတတ္တာသိပြီးတော့ခိုင်သွားတယ်ပေါ့။ဒါတရားဒါပုထုဇဉ်ပဲသူကတော့ရိယာမဟုတ်ဘူး။ ပုထုဇဉ်တဏ္ဍာမှာဖြစ်တဲ့တတ္တဒါမှမဟုတ်သိပြီးတော့အာကောင်းတယ်ဩကပနာတတ္တကမတုံလို့ဘူးပေါ့တုံလို့ခြောက်ကြခြင်းကမစွမ်းနိုင်ဘူးမစွမ်းနိုင်လောက်အောင်ပေါ့သို့တော်ဦးဇင်းတို့ဘလို့မှတရားတရားကိုတုံလို့ခြောက်ကြအောင်မလုပ်နိုင်ကြတော့ဒါအရိယာတန်ဃာတော်ဒီအရိယာပုဂ္ဂိုလ်တွေတဏ္ဍာမှာရှိတဲ့တရားတရားမျိုးဒါကတော့ဦးဇင်းတို့ဒကာကြီးတွေဒကာမကြီးတွေဒါထင်ရှားတယ်ဆိုယရဏတုတ်တံမှာဦးဇင်းတို့ဂါရာလေးတစ်ပုဒ်ရှိတယ် ယထိန်နာကိလောပထဝိတိတောတိယသရုပ်ဘိဝါတိအတံပကံပိယောတဒုံပမံသဗ္ဗုဒိတံဝရမိယောရိယတစ္ဆာနိအောဇပတ္တိဣဒံဘိတံယတနံပဏိတံဧတေနသစ္စေနသူဝတိဟောတုဆိုပြီးတော့ဒီကာထာလေးကတော့ဒါအဓိကမတတ်တာအရိယာသူတော်ကောင်းတွေတဏ္ဍာမှာတည်တဲ့တရားကိုဖွင့်ဆိုရဲဒါကာထာတစ်ခုဖြစ်ဒီမှာတော့လေရိယာသူတော်ကောင်းတွေတဏ္ဍာမှာရှိတဲ့တရားကြတော့ဘလို့ပဲ အကြောင်းကြောင်းနေကြောင်းဖြစ်ဖြစ်ဒါတုံ့လှုပ်ခြင်းအလင်းမရှိတော့ဒါကိုအဓိကမှတတ်တာအခုပြောနေတဲ့ဩကပနာတတ်တာကတော့ဒုရိယသူတော်ကောင်းတွေတဏ္ဍာမှာတည်တဲ့တရားတရားလောက်တော့ဒါမဟုတ်ဘူးသို့တော်လည်းဘလို့အကြောင်းကြောင့်မှတုံလို့ခြောက်ချခြင်းကမစွမ်းနိုင်လောက်တဲ့အထိပေါ့မစွမ်းနိုင်တာတော့မဟုတ်ဘူးမစွမ်းနိုင်လောက်တဲ့အထိဒါတည်တယ်လို့ဒီလိုပြောတာအဲ့တော့ခုနအရိယာပုဂ္ဂိုလ်တွေတဏ္ဍာမှာတည်တဲ့သရာတရားကြခုနကာရလေးမှာဦးဇင်းတို့ဗာပြောတုံဆိုတော့ဥပမာရှိတုံကမြို့တကားတိုင်ကြီးကြီးရှိတယ်ပေါ့ ကိုကစ်လို့ဆိုရင်တော့ gate ပေါက်တယ်လို့အဲ့လိုမြို့တကားတိုင်ကြီးတွေရှိအဲ့မြို့တကားတိုင်ကြီးတွေဒီဒါအင်မတန်မှမြေဝင်ကနဲ့မြေဝင်နဲ့တယ်ဆိုတော့ဥမာဆိုကြပါစို့မြေပေါ်မှာဒါ၄၅၈တောင်၁၀တောင်ရှိတယ်ဆိုမြေထဲမှာလည်း၄၅၈တောင်၁၀တောင်လောက်ဒါမြုပ်နေအဲ့လိုမြေဝင်နဲ့တဲ့ဒီတကားတိုင်ကြီးတွေဒီအရန်လေးမျက်နှာမှ လာတဲ့လေပြင်းမှုန်တိုင်းတွေကြောင့်တုံလို့ခြောက်ခြားခြင်းအလင်းမရှိဘူးတဲ့ဒါလောက်မြေဝင်နဲ့နေမှာတော့တို့တကားကြီးတွေဒီကမကြီးတွေ ရက်လေးမျက်နာကလာတဲ့လေကြောင့်ဒါတုံလို့သွားဖို့ဆိုတာရိမ့်ရိုင်သွားဖို့ဆိုတာမဖြစ်နိုင်ဘူးပေါ့အဲ့လိုပဲတဲ့အရိယာသူတော်ကောင်းတွေတန်တန်မှာတည်သွားတဲ့ဒီအဓိကမပေါ့ကွာနံပါတ်1နှစ်ခုမြောက်ဖြစ်တဲ့အဓိကမတတ္တာမျိုးတည်ဘလို့မျိုးသောမိစ္ဆာဒိဋ္ဌိအယူဝါဒအမျိုးမျိုးသောမိစ္ဆာဒိဋ္ဌိအယူဝါဒတွေကြောင့်လေတုံလှုပ်ပျက်စီးသွားခြင်းအလင်းမရှိဘူးဒါကဘလို့အကြောင်းကြောင်းမှမပျက်စီးရဘူးဒါအဓိကမတတ္တာလို့ခေါ်တယ် ဒီနေရာမှာဩကပနာတတ်တာကတော့ဘလို့အကြောင်းကြောင့်မှဒါပျက်စီးသွားနိုင်ခြင်းမရှိဘူးသွားနိုင်ခြင်းမရှိဘူးဆိုတာကပျက်စီးဟိုရိယာလောက်တော့မတည်ဘူးပေါ့တိုးတော်လေတော်တော်ကြီးတော့ခိုင်ခိုင်မာမာတည်တယ်လို့ဒီလိုပြောချင်တာဥပမာတာတကတကုအနေနဲ့ဆိုဦးဇင်းတို့ဒါဇာတတဘယင်ပေါ့ဇာတတဘယင်တမညဗလာတုတ်တံကိုနာယူပြီးတဲ့နောက်မှာဒါရရင်ပေါ်မှာကြီးညိုတယ်တရားတော်ပေါ်မှာကြီးညိုတယ်တန်ခါတော်ပေါ်မှာကြီးညိုတယ်ဆိုတဲ့ဒါပုထုဇဉ်နေရာမှာသူ့ရဲ့တရားတရားအေတတဲ့ရတာ တရုဒရာတရားမျိုးပေါ့အမနာခိုင်မှလည်းနောက်ဆုံးမှာပထမတန်ခါယနာဟောကြီးကိုဒါရှင်မကတ္တဗကြီးကဥဆောင်ပြီးတော့ဓမ္မစက်ဘက်ကဒါပထမတန်ခါယနာတင်နေဟောအဇာရဇမင်းကြီးကအာနာဇက်ဘက်ကနေပြီးတော့ပထမတန်ခါယနာတင်ပွဲကြီးကိုဒါအနေရမရှိဒါအောင်မြင်မြင်နဲ့ပြီးမြောက်အောင်စောင့်ရှောက်ပြီးနိုင်တာဒါသူ့ရဲ့တရားတရားအခြေခံတာဒီတရားတရားမျိုးကိုဒါဩကပ္ပနတ္တာဒါအင်မတန်အောင်းကောင်းမောင်းကောင်းနဲ့မောင်းတန်တဲ့တတ္တာမျိုးပေါ့ ဟောနောက်တစ်ခုကြတော့နောက်ဆုံးတတ္တာကဘာလဲဆိုတော့ပတာဒတတ္တာတဲ့ဘာတတ္တာလဲတော့ပတာဒတတ္တာပါဗျာပတာဒတတ္တာအဲဒီမှာတော့ပတာဒတတ္တာဆိုတာကတော့သူကကြီးညိုခြင်းမြကြည်သွားတာစီတက်မှာကြည်လင်းသွားတာမျိုးဥပမာဆိုကြပါစို့ဘုရားဘုရားလို့ပြောတယ်ကြားတယ်ဘုရားကိုဖူးရတယ်စိတ်ထဲမှာကြည်လင်သွားတယ်ဥမာဦးဇင်းတို့တို့ဗုဒ္ဓဘာသာမြန်မာလူမျိုးတွေသူသဖြင့်တော့ဒါရန်ကုန်လူနေရာမျိုးကိုမိပြီးပြန်ရောက် ဒါရွှေတကုံဘုရားကြီးပူလိုက်ရတယ်ဒါဘုရားရှင်ကတတ်တော်ရီစုဝေးပြီးဒီနေရာပြည့်တဲ့ရွှေတကုံဘုရားကြီးကိုခုမြော်ကြီးညိုလိုက်ရတယ်ဆိုစိတ်ထဲမှာတခါလေကြည်လင်းမသွားဘူးလားကြည်လင်းသွားတဲ့သဘောအဲဒီသဘောမျိုးကိုဒါတာရတတ်တာအေးတခါလေတန်ဃာတော်တွေကိုအခါလျော်စွာခုမြော်ခွင့်ရတယ်ခုလိုဓမ္မသဘင်နေစဉ်ကျင့်မလို့ခုမြော်ခွင့်ရတာပဲဖြစ်ဖြစ်အဲတော့မဟုတ်လို့မိမိတို့ဒါအကြောင်းညီညွတ်တဲ့ကမိမိတို့တန်ဃာတော်ရှင်မြတ်ဒီပြင့်ဖိတ်ပြီးတော့မိမိတို့အိမ်မှာ ခန္ဓာကောင်းမှုတွေပြုတဲ့အခါမျိုးမှာပဲဖြစ်ဖြစ်ပေါ့အဲအဲ့လိုအခါမျိုးတွေမှာဒါတန်ဃာတော်တွေကိုဖူးမြော်ခွင့်ရတဲ့အခါဒီထဲမှာတကားတဲ့ကြည်ညိုးသွားတာပေါ့ဒီထဲမှာကြည်လင်းသွားတာပေါ့အဒီယာမျိုးကိုဒါပတ္တာဟောနောက်တကာကူဦးဇင်းတို့တရားတော်တွေကိုပေါ့ကိုလိုနာယူခွင့်ရတဲ့အခါတရားတော်တွေကိုမိမိကိုယ်တိုင်ပဲလိလာမတ္တာဖတ်ယူတဲ့အခါမျိုးမှာပဲဖြစ်ဖြစ်အခုလိုတရားတော်တွေကိုဆရာတော်တန်ဃာတော်ကြီးတွေကနာယူရတဲ့အချိန်မှာပဲဖြစ်ဖြစ်စိတ်ထဲမှာကြည်လင်းနေတာမျိုး စိတ်ထဲမှာကြည်နှံ့ပြီးတော့ကြည်လင်းနေတာမျိုးပေါ့ဒါမျိုးကိုဒါဘာခေါ်တော့ဆိုတော့ပတာဒတတ္တာတဲ့ဘာတတ္တာလဲတော့ပတာဒတတ္တာပါဗျာပတာဒတတ္တာအဲ့တော့ဦးဇင်းတို့တရားလေးမျိုးပြန်ပြီးတော့ပြောကြရအောင်ဘုရားအလောင်းတော်ကြီးတွေမှာရှိတဲ့တရားမျိုးကိုဒါအာဂမတတ္တာဘာတတ္တာလဲတော့အာဂမတတ္တာပါဗျာအာဂမတတ္တာဒါကဘုရားအလောင်းတော်ကြီးတွေတဏ္ဍမှာဘုရားစုပန်တဲ့အချိန်ကစပြီးတော့တခါလေဘုရားပြစ်တဲ့တိုင်အောင် မပြတ်မစည်းပဲနဲ့ နောက်လျှောက်ပါလာတာပါလာတဲ့အတွက်ကြောင့်ဒါကိုအာဂမတတ်တာ။အော်နောက်တကာအရိယသူတော်ကောင်းတွေတဏ္ဍမှာအရိယမဉ္ဇဉ်ဘုံဉ္ဇဉ်ကိုရလို့ဘုရားကိုဘုရားကုံကိုသိပြီးကြီးညိုတရားကုံကိုသိပြီးကြီးညိုသံဃာကုံကိုတကယ့်ကိုနဲ့နဲ့နဲ့နဲ့နဲ့ပြည့်ပြည့်စုံစုံသိပြီးတော့ကြီးညိုတဲ့ကြီးညိုကြီးညိုပေါ့ဘလို့မျိုးသောအကြောင်းတွေကြောင့်မှတုံလုံးပျက်စီးခြင်းမရှိတဲ့ကြီးညိုကြီးညိုကြီးညိုမှုမျိုးယုံကြည်မှုမျိုးကို ဒါအဓိကမတတ္တာဒုတိယမြောက်ဟောတတိယမြောက်ကတော့တာမန်ပုထုဇဉ်တွေတော့ပုထုဇဉ်တန်တာမှာဒါပေမဲ့အင်မတန်အကောင်းမောင်းတန်နေတဲ့သရတရားမျိုးပဲအကြောင်းအမျိုးမျိုးကြောင့်တုံလုံးပျက်စီးခြင်းကမစွမ်းနိုင်လောက်အောင်ဒါခိုင်ခန့်တဲ့သရတရားမျိုးဒါနံပါတ်3ဩကပနာတတ္တာဟောနောက်တော့အခုနံပါတ်4ကျတော့တာမန်ဘုရားတရားတန်ခါယန္တာမြတ်တို့မဟုတ်ဘူးဖူးမြော်ခွင့်ကြီးညိုခွင့်ရတဲ့ကြားရကြားရနာရတဲ့အခါမှာဒါ ကြည်လင်သွားတဲ့စိတ်ထဲမှာကြည်လင်သွားတဲ့တတ္တာမျိုးဆိုပြီးတော့ဒါကိုပတာရတတ္တာဆိုပြီးတော့ဒီလိုတရား၄မျိုးရှိတယ်။ကဲကောင်းပြီအဲ့တော့အဲ့လိုအာဂမတတ္တာအဓိကမတတ္တာဩကပနတတ္တာပတာရတတ္တာဆိုပြီးတော့ဒီတရား၄မျိုးဘယ်ကစတော့တော့ဦးဇင်းတို့ပုထုဇဉ်တဏ္ဍတို့တက္ကကြီးတွေတက္ကမကြီးတွေတာမန်ပုထုဇဉ်တွေလည်းတဏ္ဍမှာတော့ပတာရတတ္တာကစရတာတဲ့။ဘာကစရတယ်ပတာရတတ္တာပါ။ပတာရတတ္တာကစရတယ် အဲ့တော့ဒီပတ္တရတ္တရာကစရတာ ਨੇ ပတ်သက်လို့ဦးဇင်းတို့ဒီပတ္တရတ္တရာအကြောင်းကိုသရတ္တရာဒီလေဘယ်နှမျိုးရှိလဲဆိုတာပေါ့အဲ့ဒါကို မပြောခင်မှာဒီပတ္တရတ္တရာ ਨੇ ပတ်သက်လို့နည်းနည်းမှတ်သားဖို့ရာလေးတွေဦးဇင်းတို့ဒီမှာထစပြီးတော့နည်းနည်းပြောကြရအောင်ဒါတရားလေးမျိုးထဲမှာဒါစရမယ်တရားပတ္တရတ္တရာကစရမှာဘာကစရမှာပတ္တရတ္တရာပါဗျာ တတာရတတာကအစရမှာဒီတရားအကြောင်းလေးကိုစပြီးနည်းနည်းပြောကြရအောင်ပြီးတော့မှဘယ်နှမျိုးရှိလဲဆိုတာဆက်ပြီးသွားကြတာအဲ့တော့ပတာရတတာဆိုတာဘာတော့ဘလိုဟာမျိုးကိုပတာရတတာလို့ခေါ်တာတော့ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီတရားနဲ့ပတ်သက်လို့ပေါ့တစ်ချိန်မှာတို့ဒကာကြီးတွေဒကာမကြီးတွေကြားဘူးလိမ့်မယ်ညီနဲ့ရှင်နာကဒေနာဆိုအဲ့မိလိန်နာမင်းကြီးနဲ့ရှင်နာကဒေနာတို့စုံတဲ့အခါကျတော့မိလိန်နာမင်းကြီးက ရှင်နာကဒေနာကိုမေးအရှင်ဘုရားတဲ့တရားဆိုတာဘလို့လက္ခဏာရှိပါသလဲဒါစမေးတရားဆိုတာဘလို့သဘောတဘာဝလက္ခဏာရှိသလဲဗျာဒါလေးမေးမေးတဲ့အခါကျတော့ရှင်နာကဒေနာမထေရကြီးကဗာပြန်လျှောက်တော့ဗာပြန်ဖြေတော့တမ္ပတာဒနာလက္ခဏာတတ္တာဒီလိုလေးပြန်ပြီးပြောတယ်အဲ့တော့တမ္ပတာနာလက္ခဏာဒါကြည်လင်ခြင်းသဘောရှိတာတဲ့ဗာတဲ့တော့ကြည်လင်ခြင်း သဘောရှိတယ်တရားဆိုတာဘာလဲလို့မေးရင်ဒီနေရာမှာကြည်လင်ခြင်းသဘောပါတဲ့တော့ကြည်လင်ခြင်းသဘောပါဗျာကြည်လင်ခြင်းသဘောကိုတတ်တာလို့ခေါ်တယ်ခုနစောစောကပြောသလိုပေါ့ရှင်ကုံဘုရားကြီးကိုဖုံမျောလိုက်လို့စိတ်ထဲမှာကြည်လင်သွားတယ်အာတရားတော်တွေကိုနာကြလို့စိတ်ထဲမှာဒါကြည်လင်သွားတာမျိုးဒါမျိုးကိုဒါတံပတာဒနာလက္ခဏာလို့ဒီလိုခေါ်တယ်ဟောနောက်တကဒီလိုပြောတဲ့အခါကျတော့ သူကဒီနေရာမှာတော့ဦးဇင်းတို့လက္ခဏာ2မျိုးပြောတာပေါ့ဓမ္မတာရဏလက္ခဏာစာမာရသာတတ္တာပက္ခန္တနာလက္ခဏာစာဟောတတ္တာဆိုတာခုနကြည်လင်စေခြင်းသဘောလက္ခဏာလေးရှိတယ်ဟောနောက်တနည်းအားဖြင့်ပက္ခန္တနာပြေးဝင်သွားတယ်ပြေးဝင်သွားခြင်းသဘောလက္ခဏာရှိတယ်အဲ့တော့တို့တကကြီးဒီမှာကြီးပြုံးကလေးအာပြေးဝင်သွားတဲ့လက္ခဏာကြည်လင်သွားတဲ့လက္ခဏာဘာလဲဆိုဘယ်လိုမျိုးတော့မကြတော့ပါဘူး ပြောတဲ့အခါကျတော့ခုနကဦးဇင်းတို့မိဒိနာမင်းကြီးကပြန်မေးတယ်ဒီလောက်နဲ့သူသဘောမပေါက်ဥပမာလေးဆောင်ပြီးတော့အရှင်ဘုရားဒါပြောပါအောင်ပေါ့အဲ့တော့ရှင်နာမဒေနာကတော့ခုနအစောစောကပြောတယ်ကြည်လင်စေခြင်းလက္ခဏာရှိရဲ့ဘလို့ကြည်လင်စေတာလဲလို့မေးတဲ့အခါကျတော့ဦးဇင်းတို့တတ္တာဥပ္ပဇမာနာတရားတရားဖြစ်လိုက်ပြီဆိုရင် ဆိုကြပါစို့ဘုရားတရားတန်ခါယန္တာမြတ်သုံးပါးယုံကြည်တယ်ဆိုတဲ့ဒီသရာတရားလေးဖြစ်လိုက်ပြီဆိုရင်တဲ့နိဝရဏီဝိခံပိတိဒါနိဝရဏတရား၅ပါးတတ္တဝါတွေကိုပြိပင်တမ်းမြစ်ထားတဲ့ကုသိုလ်တရားတွေမဖြစ်အောင်တတ္တဝါတွေတန်တမ်းမှာကုသိုလ်တရားတွေဖြစ်ခွင့်မရအောင်ဒါပြိပင်တမ်းမြစ်ထားတဲ့တရားတွေကိုဒါနိဝရဏလို့ခေါ်တာအဲ့လိုနိဝရဏဒါကာမိဇဏနိဝရဏပြာဝရဏနိဝရဏခိနမိတ်တနိဝရဏဩဒိဇကုက္ကုဇနိဝရဏဝိဇိကိစ္စနိဝရဏဆိုတဲ့ဒီလိုနိဝရဏ၅ပါးပေါ့ အဲ့ neuronal တရားတွေကဝိခံပေတိကွာသွားတယ်တရားတရားဖြစ် neuronal တရားတွေကွာသွားတယ်ဟောနောက်တကဝိနိဝရဏီနိဝရဏကင်းသွားတဲ့စိတ်တန်စိတ်တီတဲ့အစ္ဆံဝိပတန်အနာဝိလေယဟာအစ္ဆံဝိပတန်တခါလဲကြည်လင်းသွားတဲ့အနာဝိလေယနောက်ကျุခြင်းမရှိတော့ဘူးနောက်နောက်ကျุကျุမရှိတော့စိတ်ထဲမှာကြည်လင်းတာမျိုးပေါ့ဒါတရားတရားဖြစ်ရင်ဒါကြောင့်မို့လို့ တရားတရားဖြစ်ရင်စိတ်ထဲမှာအနောက်ကျူတွေကင်းနိဝရဏတွေကွာပြီးတော့နိဝရဏကွာတဲ့စိတ်လေးကကြည်လင်းပြီးတော့နောက်ကျူခြင်းကင်းသွားတာဒါဟာတရားပဲလို့ဒီလိုဒါရှင်နာဂဒေနာကဒါပြန်ပြီးတော့ဖြေဒီလိုဖြေတဲ့အခါကျတော့တရောင်းနေတင်ခုနမိနေတာမင်းကြီးကသဘောမပေါက်သဘောမပေါက်တဲ့အတွက်ကြောင့်ဥပမာလေးဆောင်ပြီးတော့ပြပါဦးဗျာဒီလိုသူကဒါရှင်နာဂဒေနာကိုရှောက် ရောက်တဲ့အခါကျတော့ဒါရှင်နာကဒေနာကဒါဥပမာလေးစောင့်ပြီးတော့ဒီမှာဟောတယ်ပေါ့ဒီပိုင်းလေးကတော့ယနေ့ညဒါတို့တခါကြီးဒီကမာကြီးတွေကိုအထုတလေဦးဇင်းတို့ပြောခြင်းတဲ့အပိုင်းပါပဲအဲ့တော့သဒ္ဓါဆိုတာခုနကြည်လင်ခြင်းရှိတယ်ဘလို့ကြည်လင်တာတော့နိဝရဏတွေကိုခွာပြီးတော့နိဝရဏတွေကိုကွာစေတယ်ပြီးတော့စိတ်ထဲမှာဒါနိဝရဏတွေကွာသွားတဲ့စိတ်ကလေးကကြည်လင်ပြီးတော့အနောက်ကျပြင်းတယ်လို့ဒီလိုပြောတာပေါ့အဲ့တော့ဒါလေးကိုသူကနားမလည်တဲ့အတွက်ကြောင့်ဥမာကိုစောင်းပါဥမာစောင်းပြီးတော့ပြောပါလို့ဒီလိုပြောတဲ့အတွက်ကြောင့် ဒါဥမာလေးကိုဘယ်လိုဆောင်တော့ဆိုတော့စိတ်တံဥဒကံအေဝံယထာဥဒကံအေဝံစိတ်တံတထဗံမဟာရဇမြတ်သောမင်းကြီးဥဒကံယထာရေကဲ့သို့အေဝံဤအတူစိတ်တံစိတ်ကိုတထဗံမှတ်သားလိုက်ပါဟောအဲ့တော့ဘလို့និဝရဏတွေကိုတရားတရားကကွာစီတာလေဆိုတာ ਨੇ ပတ်သက်လို့တဲ့အဲ့ဒီမိမိတို့ရဲ့စိတ်ကလေးကိုဥစွာပထမတဲ့ ဒါဘာလို့မှတ်ရမလဲဆိုရေးလို့ဒါသဘောထားပြီးမှတ်ကြည့်လိုက်တို့တခါကြီးတွေဒကမကြီးတွေမိမိတို့စိတ်ကဘာနဲ့တူရေနဲ့တူတယ်တဲ့ဘာနဲ့တူတော့ရေနဲ့တူပါတယ်ပြအဲ့တော့တို့တခါကြီးဒကမကြီးရဲ့စိတ်ဒီရေနဲ့တူတယ်ဟောနောက်တခါအဲ့လူတယောက်ကိုတော့ဒါဘာဝနာတွေကိုကျင့်ကြံအားထုတ်တဲ့ယောဂီအနေနဲ့ဒါထားပြီးတော့ကြည်လိုက်တဲ့လူကိုကြတော့ တတ္တဝါပေါ့တတ္တဝါတဦးတယောက်ဒါဦးဇင်းတို့လူသားတယောက်ကိုတော့ဒါတရားအထုတ်နေတဲ့ယောဂီတယောက်အနေနဲ့ဒါသဘောထားပြီးမှတ်လိုက်ပြီးတဲ့အခါကျတော့တခါလေရွှွညွန်လေးအနေဒီအနေဒီခက်ပြပြတွေကိုအနေရွှွညွန်ခက်ကြဲကြဲပေါ့ဒါလို့အနေ အနောက်ရွှွညွန်တွေကိုဒါတွေကိုကြတော့ကိလေသာလို့မှတ်လိုက်တဲ့ဘာလို့မှတ်ရမလဲကိလေသာလို့မှတ်လိုက်အဲ့တော့မိမိတို့ရဲ့ စိတ်ကိုတော့ရေနဲ့တူတယ်လို့သဘောထားပြီးတော့ကိလေသာတွေကိုကြတော့ဒါရေမှာရှိတယ်ရေမော်ရေညှိတွေအနေတွေအဲဒီလိုသဘောထားပြီးတော့မှတ်သားရမယ်။ဟောနောက်တခါဒီတော့ယထာဥဒကပတ္တာတကောမဏိဧဝံတတ္တာတထပါတရားတရားကိုကြဘာနဲ့ဥပမာထားရမလဲလို့မေးရင်ရေကို ကြည်လင်စေတတ်တဲ့ဗရမယရနာနဲ့ တရားကို ပမာထားပြီးတော့ဒါမှတ်ထားရမယ်အဲ့တော့ပြန်ပြောမယ်မိမိတို့တဏ္ဍာမှာဖြစ်ပေါ်လာမဲ့တရားတရားလေးကဘာနဲ့တူတုံးလို့မေးတော့ရေကို ကြည်လင်စေတတ်တဲ့တူတယ်ဘာနဲ့တူတဲ့တော့ရေကိုကြည်လင်စေတတ်တဲ့ဗြဟ္မယရတနာနဲ့ဒါတတ္တာကတူတယ်အဲ့တော့ဦးဇင်းတို့ဒီညမှာဟိုဥပမာနဲ့ဥပမာက၃ခုစီပေါ့ အဲ့တော့မိမိတို့ကိဒီနဲ့တူတယ်ကိလေသာတွေကဒါရေကိုနောက်ကျူစေတဲ့ရေမော်ရေမွားတွေအညီအကြီးတွေရွှွညွန်နေနဲ့တူတယ်။အော်နောက်တကဒီသနာတရားလေးကတော့ရေကိုကြည်လင်စေတတ်တယ်။ဒါဗရမယရဏနဲ့တူတယ်လို့ဒီလိုမှတ်ရမယ်။အဲ့လိုဥမာနဲ့မှတ်ပြီးတဲ့အခါကျကောင်းပြီ။အဲ့မှာတစ်ချိန်မှဆိုကြပါစို့ဦးဇင်းတို့ ဒါစကြဝဠာမင်းပေါ့ဒီလိုယတနာမျိုးကတော့ဦးဇင်းတို့ဒါစကြဝဠာမင်းဤတဏ္ဍာမှာရှိတဲ့ရှိတယ်ဒါယတနာပဲပေါ့အဲ့တော့ဒီစကြဝဠာမင်းကခီးထွက်ပြီအကြောင်းအလျော်စွာခီးထွက်ပြီဆိုတခါလဲအင်္ဂါ၄ပါးရှိတဲ့စစ်တပ်ကြီးနောက်ကချမ်းပြီးတော့ခရီးသွားတယ်ပေါ့အဲ့လိုခရီးသွားတဲ့အခါကျတော့တခါလဲရေအိုင်ချောင်းငယ်မြစ်ငယ်တွေဒီလိုဖြတ်ပြီးတော့သွားကြရအဲ့လိုဖြတ်သွားဆိုကြပါစို့ဒါချောင်းငယ်တစ်ခုကိုဖြတ်ပြီးသွားပြီဆိုရင်တကယ်ဒီအင်္ဂါ၄ပါးရှိတဲ့ဒီ စစ်တပ်ကြီးတွေဖြတ်တော်လာရတဲ့အတွက်ကြောင့်ဒီတွေကနောက်ကျသွားပြီအဲနောက်ကျသွားတဲ့အချိန်မှာဒါဘယင်ကလည်းရာရေသုံးဆောင်ခြင်းနဲ့ရေသုံးဆောင်ခြင်းနဲ့ဆိုဘာလုပ်ရေသုံးဆောင်ခြင်းနဲ့ဆိုဒီရေကတော့သုံးလို့မရတော့ဘူးဆိုရင်ဒါတုခိတုအခါပေါ့ဒါကလည်းမနီးရှိတဲ့ပုဂ္ဂိုလ်တယောက်ကရေသွားကပြီးရင်ဘယင်ကြီးစီကဒီဗရမယရဏကိုယူပြီးတော့ဒီရေထဲကိုထည့်လာအဲရေထဲကိုထည့်လိုက်လို့ရှိရင်တခါတဲ့အဲရေထဲမှာခုနပြောတဲ့နောက်ကျနေတဲ့အနေအနှစ်တွေကလည်းတခါတဲ့ကင်းသွားတယ်အနေအနှစ်တွေကင်းပြီးတဲ့အခါရှိတဲ့ဒီ ညွှန်ညွန်နေရတဲ့တခါလဲအနေထိုင်သွားတာပေါ့အဲညွှန်ညွန်နေတခါလဲအနေထိုင်သွားပြီးတော့ရေကဘာဖြစ်သွားလဲကြည်လင်းသွားတယ်နောက်ကျူခြင်းမရှိတော့အဲခါကျတော့သုံးဆောင်လို့ရသွားတာထို့တူပဲတဲ့ဒါတတ္တဝါဒီတန်တန်မှာပေါ့ဒါဒီသရာတရားဖြစ်ပြီဆိုရင်ကိလေသာတွေကဘာဖြစ်သွားတော့ကွာသွားတယ်အဲ့တော့ဒီနေရာမှာဦးဇင်းတို့တတ္တာဥပ္ပစ္စမာနာနိဝရဏေဝိ နေဝဝိနေဝရဏံစိတ်တံဟောတိအစ္ဆံဝိပတနာအနာဝိလယံဒါကိုပြောတာအဲ့တော့ဗာပြောတာတော့ဆိုတော့တခါလေသရတရားလေးကဖြစ်လာပြီဆိုတာနဲ့တခါလေစိတ်ထဲမှာကုနာရေနဲ့တူတဲ့စိတ်ကစသောကတော့ကိလေသာတွေနဲ့နောက်ကျနေနိဝရဏတွေကလည်းဝင်ထားတယ်နိဝရဏတွေကလည်းဝင်နောက်ကျနေတယ်အဲ့လိုနောက်ကျနေတဲ့ဒီစိတ်လေးကတခါလေသရဖြစ်လိုက်ပြီသရဖြစ်လိုက်ပြီဆိုတာနဲ့တခါလေဗာဖြစ်သွားတော့ဆိုတော့အဲ့ဒီနိဝရဏတွေကဥစွာပထမကွာတယ်နိဝရဏတွေကွာသွားပြီးတဲ့အခါဗာဖြစ်တော့ ကိရိတာတွေကလည်းအနေထိုင်းသွားတယ်ကိရိတာတွေကဘာဖြစ်သွားအနေထိုင်သွားတယ်အဲ့တော့ဒီနေရာမှာဦးဇင်းတို့ကိလေသာတွေအနေထိုင်သွားတာ ਨੇ ပတ်သက်လို့ပေါ့ဦးဇင်းတို့ကိလေသာက၃မျိုးရှိတယ်ဒါဝိတိတ်ကမကိလေသာပရိယုဌာဏကိလေသာ အနုတ္တယကိလေသာဆို၃မျိုးရှိအဲ့တော့ဝိတိတ်ကမကိလေသာဆိုတာကတော့ဦးဇင်းတို့ဒါကာယကံလွန်ကျူးမှုတွေကာယဒုစရိုက်တွေဝစီကံလွန်ကျူးမှုတွေဝစီဒုစရိုက်ဒါကိုဝိတိတ်ကမကိလေသာလို့ဒါလိုခေါ်တာပေါ့ ဟောနောက်တစ်ခါကျတော့ပရိယုဒ္ဓနာကိလေသာဆိုတဲ့ဒုတိယဒဏ်စာဒီပရိယုဒ္ဓနာကိလေသာတော့ကာယကံလွန်ကျူးမှုလည်းမရှိပါဘူးဝစီကံလွန်ကျူးမှုလည်းမရှိပါဘူးဒါပေမဲ့စိတ်ထဲမှာဥပတိမင်းအနေနဲ့ထင်ရှားဖြစ်နေတာဒါကိုထထကြောကြောတောင်းတောင်းကြမ်းကြမ်းတောင်းကြမ်းစွာနဲ့မိမိတဏ္ဍာမှာဖြစ်နေတယ်လို့ဒီလိုပြောတာဒါကိုတော့ဒါဝိက္ခံဗနာကိလေသာဒါဒုတိယအကျဉ်းစားကြီးဖြစ် အဲ့လိုမိမိတို့တန်တန်မှာကိလေသာတွေကတခါလဲလောဘမမာနဆိုတဲ့ဒီလိုကိလေသာတွေဖြစ်နေမယ်ဆိုရင်လေထိုးသူတော်ကောင်းသည်ဒါကုသိုလ်တွေဒါနသီလသမထဝိပဿနာဆိုတဲ့ဒီလိုကောင်းမှုတွေကိုပြုဖို့ရမစွမ်းနိုင်တော့အာလောဘတွေတိတ်ပြီးတော့ဖြစ်နေတယ်ဒေါသတွေတိတ်ပြီးတော့ဖြစ်နေတယ်မာမာနတွေတိတ်ပြီးတော့ဖြစ်နေတယ်ဒီလိုကိလေသာတွေဖြစ်နေရင်ဒါ ပရိယုဌာဏကိလေသာပေါ့ဝိတိကမကိလေသာအစဉ်မရောက်နိုင်အောင်ပရိယုဌာကိလေသာလောက်မိမိစိတ်အတွင်းတဏ္ဍာမှာလောဘဒေါသမမာနတွေအထင်ရှားဖြစ်နေပြီဆိုဒုတန်ထိုပုဂ္ဂိုလ်ဟာကုသိုလ်တရားတွေဆုံးရှုံးတော့တာတနည်းအားဖြင့်ကုသိုလ်တရားတွေပြုခွင့်မသာတော့ဒါကြောင့်မလို့ကုသိုလ်တရားတွေဒါနသီလသမထဝိပဿနာဆိုတဲ့ကုသိုလ်တရားတွေဖြစ်ခွင့်ရဖို့ဒါတရားရှိပါမှဒါကြောင့်မလို့တရားကိုစောစောကဒါပြုသမျှဒါနသီလသမထဝိပဿနာတွေကရှည်သွားဒီဒါတရားတရားပဲလို့ဒီလိုပြောတာ အဲ့တော့ဒီတရားတရားလေးမိမိတို့တဏ္ဍာမှာဖြစ်သွားပြီဆိုစိတ်ကခုနအနေနောက်တွေနဲ့ပြည်နေတဲ့ရေလေးကကြည်လင်းသွားသလိုပေါ့ဗရမယန္နာလေးထိလိုက်တဲ့အခါမှာကြည်လင်းသွားသလိုမိမိတို့တဏ္ဍာမှာလောဘဒေါသမမာနဆိုတဲ့ဒီလိုကိလေသာတွေကပရိယုဌာဏအနေနဲ့ဖြစ်နေဒါနိဝရဏအနေနဲ့ကတော့အမြဲတမ်းကိန်းအောင်နေမှာဒါပေမဲ့ပရိယုဌာဏအနေနဲ့ဖြစ်နေရင်ကိုပဲမိမိတို့ကကုသိုလ်တရားတွေပြုခွင့်မသာတော့ဘူးအဲသူချင်းမှာကိလေကိလေသာရဲ့ရှိမှာဘာလို့ဆိုနိဝရဏနိဝရဏလည်းတခါလဲဒါ ကုသိုလ်ဖြစ်ခွင့်မရအောင်သူကကာကွယ်ကားထားတယ်အဲပိတ်ဖုံးထားတယ်အဲ့လိုနိဝရဏတွေကွယ်ကားပြီးပိတ်ဖုံးထားတဲ့နိဝရဏတွေကိုလေဒီတရားတရားလေးဖြစ်လိုက်ပြီသူတော်ကောင်းတယောက်ကတန်တန်မှာတရားတရားလေးဖြစ်လိုက်ပြီဆိုနိဝရဏတွေကကတော့ဝိခံပိတိနိဝရဏတရားတွေကွာသွားပြီဟောနိဝရဏကွာသွားရုံနေလားဆိုတော့မဟုတ်ဘူးဒီဘက်ကအကျမ်းသာကိလေသာကြီးပြိယုဌာဏကိလေသာတွေကဒါတခါလဲဘာဖြစ်လဲအနေထိုင်သွားတယ်တဏှိဒီယတိတခါလဲအနေထိုင်သွားတယ်ဟောနိဝရဏတွေကလည်းအနေထိုင်သွားပြီ နိဝရဏတွေကလည်းကွာသွားပြီကိရိတာတွေကလည်းအနေထိုင်သွားပြီဆိုတဲ့အခါကျမှဒါသူတော်ကောင်းတယောက်ဒီဒါနပြုဖို့သီလပြုဖို့သမထဝိပဿနာပြုဖို့ဆိုတဲ့အပိုင်းကိုဆက်ပြီးတော့ကူးနိုင်တာဒါကြောင့်မို့လို့ဒါတရားတရားဒီအင်မတန်မှ အရေးကြီးတယ်ဘာဖြစ်တဲ့တော့အင်မတန်မှတို့တခါကြီးဒီကမိုက်တွေတန်တန်မှအရေးတကြီးလိုအပ်တဲ့တရားဖြစ်တယ်ဒီတရားတရားရှိပါမိမိတို့ဒီဒီတရားတရားပေါ့ နံပါတ်၄ခုမြောက်ဖြစ်တဲ့ဒီပတာရဆိုတဲ့ကြည်လင်မှုတရားတရားလေးစပြီးမိမိတို့တန်တန်မှာတည်အောင်လုပ်ရတယ်ဒီတရားတရားလေးတည်ပြီးဆိုကမှမိမိတို့အကုသိုလ်ပြုခွင့်တွေဒါသာလာပြီလို့ဒီလိုပြောတာကဲကောင်းပြီအဲ့တော့ဒီတရားတရားဒီဒါပတာရကသဘောကိုဒါထင်ရှားအောင် ကြည်လင်ခြင်းတရားတရားဒီကြည်လင်စေလို့ဆိုတာတတ္တဝါတွေရဲ့စိတ်မှာနိဝရဏတွေကွာကိရိတာတွေအနေထိုင်ပြီးတော့ကြည်လင်သွားတဲ့သဘောလေးကိုဒါ ပတာရတတ္တာလို့ခေါ်တာအဲ့တော့အဲ့ပတာရတတ္တာဒီဘယ်နှမျိုးရှိသလဲဟောဒါလေးကိုဒီညပြောပြရင်တော့ဦးဇင်းတို့ဒီညဒီမှာနေကုန်းချုပ်ကြရအောင်အဲ့တော့ဒီသရတရားဒီဘယ်နှမျိုးရှိသလဲလို့မေးတော့ဦးဇင်းတို့သရဒီပတာဒောတိယရဏတယတတ္တာကမ္မဖလတတ္တာပိပတာရင်းဆိုတဲ့ပတာရတတ္တာတိယရဏတယတတ္တာကံယရဏတတယရဏတယတတ္တာကံ ဘုရားတရားတန်ခါယနာမြတ်သုံးပါးကိုယုံကြည်ခြင်းဆိုတဲ့ယတနာတရားတတ်တာ၎င်းကမ္မဖလတတ်တာကံကံရဲ့အကျိုးကိုယုံကြည်ခြင်းဆိုတဲ့ကမ္မဖလတတ်တာ၎င်းဣတိတုဒူဝိတံပိနပါပြရှိဟု၍တရဗံကောင်းစွာမသွေမတထိုက်ပါပေတော့တတိအာဓုသာဓုသာဓုသာဓုပါဗျာ အဲ့တော့ဦးဇင်းတို့ဒီသရံ၄မျိုးထဲမှာဒါအစာအုပ်ဆုံးဖြစ်တဲ့ပတာရတ္တာပေါ့ကြည်လင်စေတဲ့မိမိတို့ရဲ့စိတ်ကိုကြည်လင်စေတဲ့ပတာရတ္တာတတ္တာဒီဘယ်နှမျိုးရှိလဲလို့မေးတော့နှမျိုးရှိရဲ့ဘယ်နှမျိုးရှိသလဲတော့နှမျိုးရှိပါတယ်ခင်ဗျနှမျိုးရှိတယ်အဲ့တော့နံပါတ်1ကဘာလဲဆိုတော့ယရဏတယတတ္တာဟောယရဏတယတတ္တာဆိုတာဘုရားတရားတန်ခါယန္နာမြတ်သုံးပါးကိုယုံကြည်တဲ့တတ္တာမျိုးဒါကိုယရဏတယတတ္တာ ဟောနောက်တကကမ္မဖလတတ္တာကံကံရဲ့အကျိုးကိုယုံကြည်တဲ့တတ္တာကောင်းတာပြုရင်ကောင်းကျိုးရတယ်မကောင်းတဲ့ဒုတိယမှုတွေပြုရင်မကောင်းတဲ့အကျိုးသက်တွေကိုရမယ်ဆိုတဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့တတ္တာလို့ဒီလိုနှစ်မျိုးရှိတယ်အဲ့ဒီနှစ်မျိုးတွေကနံပါတ်1ဖြစ်တဲ့ယရဏတယတတ္တာပေါ့အဲ့တော့ဒီမှာယရဏတယတတ္တာဘုရားတရားတန်ခါယန္နာမြတ်သုံးပါးကိုယုံကြည်တယ်ဆိုတဲ့ဒီတရားလေးပေါ့ ဒီသရာလေးဒီအ ਨੇ ဆုံးတော့ဦးဇင်းတို့ဗုဒ္ဓဘာသာသူတော်ကောင်းတွေတန်လာမှာဒီသရာတရားလေးရှိရအဲ့တော့ဒီသရာတရားကအားကောင်းတဲ့သရာတရားဖြစ်ဖို့ဆိုရင်တော့တို့တကကြီးတွေဒီကမကြီးတွေဒီဒါဘုရားရဲ့ဂုဏ်ကိုမိမိတို့ကဒါသိရတင်ညာတိဝိညာဉ်တိဒီလိုနဲ့သိရအ ਨੇ ဆုံးတော့ဒါမှတ်သားပြီးတော့သိရတင်ညာတိနဲ့မိမိတို့ကနဲ့နဲ့ရှိုင်းရှိုင်းဘုရားရှင်ရဲ့ဂုဏ်ကိုသိကြရဟောနောက်တခါတရားတော်ရဲ့ဂုဏ်ကိုသိရတန်ဃာတော်ရဲ့ဂုဏ်ကိုသိရ ဒါလို့သိပါမှမိမိတို့ရဲ့သရတရားဒီဒါဒါအင်မတန်တန်မိုးရှိတဲ့သရတရားဖြစ်ကိုရောက်အဲဒါလို့မှမဟုတ်လို့ရှိရင်တော့ဒီသရတရားကမိမိတို့ကို ကုသိုလ်တရားတွေတူပွားအောင်ဒါလုံးမပြီးနိုင်အဲ့တော့ဒီနေရာမှာဒါယရဏတရားတတ္တာအကြောင်းလေးကိုထပ်ပြီးတော့ဒါပတာရဆိုတဲ့တတ္တာဒီနှမျိုးရှိရဲ့ယရဏတရားတတ္တာကမ္မပလတတ္တာဆိုနှမျိုးရှိအဲ့နှယရဏတရားတတ္တာအကြောင်းလေးကိုစပြီးတော့ဦးဇင်းတို့လေ့လာကြရအောင် ကောင်းပြီအဲ့တော့ယနတ္တယတတ္တာကိုမိမိတဏ္ဏမှာရှိခြင်းနဲ့ဆိုတဲ့ဒါသူတော်ကောင်းသည်ဥစွာပထမဘုရားတရားတန်ခါဆိုတဲ့ယရနာမြတ်သုံးပါးရဲ့ဂုဏ်ကြီးကိုမိမိတို့ကနားလည်ကြရအဲ့တော့ဘုရားတရားတန်ခါဆိုတဲ့ယရနာမြတ်သုံးပါးရဲ့ဂုဏ်ကိုနားလည်ဖို့အရေးကြီးမိမိတို့ကဒါမိမိတို့ကိုယ်တိုင်တော်လည်းကောင်းဆရာသမားတွေမိမိတို့ကလေ့လာကြရလေ့လာပြီးတော့ဒီဂုဏ်ကြီးတွေကိုမိမိတို့ကသိပြီးဆိုမှမိမိနှလုံးသားထဲမှာဘုရားရဲ့ဂုဏ်တွေသိအောင်နေ တရားရဲ့ဂုဏ်တွေကိုဓမ္မနုတ်တတိအနေနဲ့ဒါကိန်းအောင်ပွားများနေတယ်။တန်ဃာတော်ရဲ့ဂုဏ်တွေကိုတန်ဃာနုတ်တတိအနေနဲ့ကိန်းအောင်ပွားများနေမယ်။ဆိုပါမှမိမိတို့သည်လုတ်တမြအလုတ်တွေကတကယ်တမ်းမို့ရှိ။ဆိုကြပါစို့တို့တကကြီးဒီကမိုက်တွေအခုလိုပေါ့။ဘုရားကျောင်းကနေရောက်တယ်ဇေဒီပဒုတွေရောက်တယ်ဒါရှိခိုးကြ။ဘုရားကိုယ်တရားကိုရှိခိုးတယ်တန်ဃာကို ရှိခိုးတယ်။အဲ့လိုဘုရားတရားတန်ဃာကို ရှိခိုးတဲ့အခါမှာဘုရားရဲ့ဂုဏ်ကိုသိပြီးတော့ရှိခိုးတာမျိုးတရားရဲ့ဂုဏ်ကိုသိပြီးတော့ရှိခိုးတာမျိုး နံပါတ်ရဲ့အကုန်ကိုသိပြီးတော့ရှ िख ိုးတာမျိုးဖြစ်ပါမှာဒါတန်မိုးရှိဟောသူနဲ့တစင်းတက်ပြီးတော့ဒါခုလိုပေါ့အာတရင်တီလာတွေတီလာတရားတွေခံယူခြင်းသုံးစောက်တည်တဲ့အခါမှာတရဏဂုံသုံးပါးနဲ့တကွာတီလာတရားတွေခံယူခြင်းသုံးစောက်တည်ကြအဲ့လိုခံယူခြင်းသုံးစောက်တည်တဲ့အခါမှာဒါတရဏဂုံဒါစောက်တည်ရင်ဆိုကြသူတရဏဂုံစောက်တည်ရင်ဒါဗုဒ္ဓံတရဏံကိစ္ဆမိဘုရားရှင်ကိုဒါယုံကြည်သိမှစိကကိုယ်ွယ်ပါ၏ဒါတရားတော်မြတ်တွေကိုယုံကြည်သိကသိမှစိကကိုယ်ွယ်ပါ၏တန်ဃာတော် အပေါင်းတွေကိုတန်ဃာတော်တွေကိုယုံကြည်သိမှစိကကိုယ်ွယ်ပါ၏ဒလိုဒါဗုဒ္ဓတရဏကိစ္ဆာမိဓမ္မတရဏကိစ္ဆာမိသံဃာတရဏကိစ္ဆာမိမိတို့စောက်တည်ကြတဲ့အခါမှာလေဒီဘုရားကုံတရားကုံတန်ဃာကုံကိုမိမိတို့ကတက်တည်နားလည်ပြီးမှဒါစောက်တည်ရင်တော့ဒီလိုစောက်တည်ခြင်းမျိုးတရဏကုံစောက်တည်ခြင်းမျိုးတည်လေအင်မတန်မှတန်မိုးရှိတဲ့စောက်တည်ခြင်းမျိုးဖြစ်ပါမယ်အဲ့တော့ဒီနေရာမှာဦးဇင်းတို့ဒါဘုရားကုံတော်လေးနဲ့ပတ်သက်ပြီးတော့စပြီးတော့ဒါလေ့လာကြရအောင် လေ့လာကြအောင်ဆိုတော့ဘုရားကုံတော်သူတို့တရားကြီးတွေမာကြီးတွေကတော့သိပြီးသားဖြစ်မှာပေါ့ဒါဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာသရဏဓမ္မနောသူကတော်လောကဝိတုအနုတ္တရောပုရိသဓမ္မတာရတိတတ္တဒေဝမနုဿာနံဗုဒ္ဓောဘဂဝါဒါကုံတော်ကိုပါတို့တရားကြီးတွေမာကြီးတွေရဘူးပြီးသားလည်းဖြစ်အတိအတိဘယ်တွေကိုလည်းဒါထိုက်တဲ့လေ့လာပြီးသားထိုက်တဲ့လေ့လာမှုတော့ရှိပြီးသားဖြစ်မှာပဲ အဲ့တော့အဲ့လိုပေါ့ရဟန်းဂုဏ်တော်တွေကိုပါဠိလိုလည်းပဲဒါအရဟံသဘဂဝါအဆုံးဂုဏ်တော်ကိုပါကိုမိမိတို့ကနားလေတယ်ဒီအိဗေတွေကိုလည်းမိမိတို့ကသိပြီးတော့ဒါဘုရားကိုစီကတ်တယ်ဘုရားကိုဥချတယ်ဘုရားကိုရှိခိုးတယ်အဲဘုရားယရနာကိုစီကတ်ကိုကိုယ်တွေဆိုတဲ့ဟာမျိုးဒီဒါတန်ဖို့ရှိအောင်သို့တော့ဂုဏ်တော်ကိုပါကိုဦးဇင်းတို့စနစ်တကျအတိဗေတွေကိုနားလည်အောင်လေ့လာမယ်ဆိုသိပြီးတော့ကျေပြတ်ပါတယ်ဂုဏ်တော်ပွင့်တွေကလည်းများတယ်အဲ့တော့ဒီနေရာမှာတော့ဦးဇင်းတို့ခတ်တူတူပေါ့ အဲခက်တူတူနဲ့နားလည်လွယ်ပြီးတော့ဒုဒကကြီးတွေမှတ်သားလွယ်တယ်ဒါဂုံတော်လေးတွေကိုကျွန်တော်လေ့လာရင်းဒီနေ့တော့ယရဏတရတတ်တာတွေကဗုဒ္ဓဂုံတော်ကိုစပြီးတော့လေ့လာကြရအောင်ယရဏတရတတ်တာတွေမှာဘုရားရှင်ကိုကြည်ညိုတဲ့တရားတရားလေးအားကောင်းမှုမိမိတို့ဒီဘုရားရှင်ဂုံကိုဒါသိဖို့လိုတယ်ပေါ့အဲ့တော့ဘုရားရှင်ရဲ့ဂုံကိုကျွန်တော်စပြီးတော့လေ့လာကြရအောင်အဲ့တော့ကျွန်တော်တုတ်တံပေါ့ပိဋကတုတ်တံပိဋကတိရဝဲဒါ ထာဂရတိရခံအထာဂရကိုဖွင့်ဆိုတဲ့ဒါအထာဂရမှာဒီဘုရားရှင်ရဲ့ဂုဏ်တော်လေးကိုဒါခြုံမိငုံမိအောင်ခတ်တူတူနဲ့ဖွင့်ဆိုထားတာရှိတယ်ပေါ့အဲ့ဒါဗာလဲဆိုတော့ဟိတေဘောဓနေနအဟိတာဇာနေဥဒနေနတတနံပယဟိတတိတိဗုဒ္ဓောဒါဗုဒ္ဓန္တရဏံကိစ္ဆာမိလို့ဘုရားကိုဒါကိုယ်ကိုယ်စိကတ်တယ်ဆိုပြီးတရဏဂောကောင်းဒီဒီဂုံလေးကိုဒါတက်တည်နားလည်ပြီးတော့စောက်တည်လို့လိုတယ် ဒါကျက်တူရဲ့နှုတ်တိုက်တာဗုဒ္ဓံတရဏံကိစ္ဆာမိဓမ္မတရဏံကိစ္ဆာမိလို့ဒီလိုလေးစုနေုံနဲ့ကတော့ဒါမိမိတို့အတွက်ကျေးဇူးမများဘူးပေါ့အဲ့တော့ကောင်းပြီဘာပြောတုံဆိုတော့ဟိတေဗုဒ္ဓနေနာအာဟိတဇာနေဥတတိနာတတ္တာနံပယံဟိန္တတိတိဗုဒ္ဓောဟိတေဗုဒ္ဓနေနာဇာကျိုးစီဝါကိုဖြစ်စေတတ်တဲ့ဆိုတဲ့အကြောင်းကြောင့်၎င်းအာဟိတနာဇာအကျိုးမဲ့ကိုတားမြစ်တတ်ပါတယ်ဆိုတဲ့အကြောင်းကြောင့်၎င်းသဒ္ဒနံတတ္တဝါတို့ဤ ဗယံဘေးရန်အန္တရာယ်ကို ဟိန္ဒတိပယ်ဖြောက်၍ပေးတတ်ပါ၏ဣဒဓမ္မထို့ကြောင့်ဗုဒ္ဓမြတ်စွာဘုရားသည်တရဏံကိုွယ်ရာအစီအပြေကြီးဖြစ်ပါ၏တော်တတိအာတုအာတုအာတုပါအဲ့တော့ဒီနေရာမှာတရားဘုရားရှင်ရဲ့ဂုံပေါ့ ဘုရားရှင်ရဲ့ဂုံကခုနဂုံတော်လေး၉ပါးဒါဘုရားရှင်ရဲ့ဂုံကိုပြောကြမယ်ဆိုတဲ့ဦးဇင်းတို့ဒါတနည်းအားမှာဆိုဘုရားရှင်ကဘလို့ဟောတာတော့ဘုရားတစုပွင့်ပြီဆိုရှေ့ကပွင့်တဲ့ဘုရားတစုရဲ့ဂုံကိုတဲ့အဲ့ဘုရားရှင်တက်တန်းရှိသလောက်ဆိုကြပါစို့ဦးဇင်းတို့ဦးဇင်းတို့ဘုရားဆိုတာဒါ45ဝါဘုရားအဖြစ်နဲ့45ဝါသတင်းသုံးသွားတယ်အဲ့45ဝါပတ်လုံးတဲ့အခြားအခြားဘာတရားကုန်မှမဟုတ်ပဲနဲ့ရှေ့ကပွင့်တော်မူသွားတဲ့ဘုရားတစုစုရဲ့ဂုံကိုပြောမယ်ဟောနေမယ်ဆိုရင်တော့မှပဲမကုံနိုင်ဘူး ဒီလောက်ဘုရားရှင်ရဲ့အကုံတော်တွေကတော့တိတ်ပြီးတော့များတယ်အဲ့လောက်များတဲ့အထက်ကနေဦးဇင်းတို့ကဒီအများကြီးတဲ့ကနေပြီးတော့ဒါဒီညမှာခြုံမိငုံမိခက်တူတူနဲ့ဒီအဖွင့်လေးကိုဒါဦးဇင်းတို့ရွေးထားတာအဲ့တော့ဗာပြောတော့ဆိုတော့နံပါတ်1ဟိတေဘုဒ္ဓနိနာဇာအကျိုးစီးပွားကိုဖြစ်စေတတ်သည့်အကြောင်းကြောင့်၎င်းဟောဘုရားယတနာဆိုတာတတ္တဝါတွေကိုအကျိုးစီးပွားကိုဖြစ်စေတယ်နောက်တကအဟိတိညုတနိနာဇာအကျိုးမဲ့ကိုတားမြစ်တတ်တယ်။ရရှင်သည် တတ္တဝါတွေရဲ့အကျိုးစီးပွားကိုလည်းဖြစ်စေတယ်အကျိုးမဲ့တွေကိုလည်းတားမြစ်ပေးတတ်တယ်အဲ့လိုတားမြစ်ခြင်းအပြင်တော့တတဏံတတ္တဝါတို့ဤဘယံဘေးရန်အန္တရာယ်ကိုတတ္တဝါတွေအပေါ်မှာကြက်ရောက်လာနိုင်တဲ့အန္တရာယ်တွေဘေးရန်အန္တရာယ်တွေကိုဟိမ့်တတိပယ်ဖြောက်ပေးတတ်တယ်ဣတိတသမထို့ကြောင့်ဘုံတော်ဖျားရှင်တီကိုးတွင်ထိုက်တယ်စီကတ်ထိုက်တယ်ဒါဘုရားရှင်ရဲ့ဂုဏ်တော်ပဲအဲ့တော့ တူတူနဲ့လူရင်းကိုပြန်ပြောမယ်ဆိုဘုရားရှင်ရဲ့ဂုံဒီနံပါတ်1တတ္တဝါတွေအကျိုးစီးပွားကိုဖြစ်စေတယ်နံပါတ်1တတ္တဝါတွေရဲ့အကျိုးစီးပွားကိုပယ်ရှားပြီးတော့ပေးနိုင်ဒါဘုရားရှင်ရဲ့ဒါလူရင်းအကျုပ်ဂုံပဲအဲ့တော့ဘုရားရှင်ရဲ့ဂုံဒီတတ္တဝါတွေရဲ့အကျိုးစီးပွားကိုဖြစ်စေတယ်အကျိုးမဲ့တွေကိုပယ်ရှားပေးတတ်တယ်ဒါဘုရားရှင်ရဲ့ဂုံဒီဂုံလေးကိုအာယုံပြုပြီးဦးဇင်းတို့ဒါဘုရားကိုဒါဥချတဲ့အခါမှာဩဘုရားရှင်တို့ဒါတတ္တဝါတွေ ရှိရှိသမျှတတ္တဝါတွေရဲ့အကျိုးစီးပွားကိုဖြစ်စေတယ်တတ္တဝါတွေမှာကြောက်ရောက်လာနိုင်တဲ့အန္တရာယ်တွေကိုတားမြစ်ပြီးတော့ဖယ်ရှားပေးတတ်တယ်လို့ဒီလိုအကုန်လေးကိုဗမာလူလေးပဲဖြစ်ဖြစ်မိမိတို့ကဒါပါဠိလိုမရဗမာလူလေးအာယုပြုပြီးတော့ဘုရားကိုရှိခိုးလိုက်အဲ့ရှိခိုးခြင်းဒီသိပ်ပြီးတန်ဖိုးရှိတဲ့ရှိခိုးခြင်းဖြစ်တယ်။အော်နောက်တကထို့တူပဲဗုဒ္ဓတရဏကိစ္စမိထိုကဲ့သို့ဘုရားရှင်ကိုကိုးကွယ်ရဲဆိုမှအော်တတ္တဝါတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးပြီးတော့တတ္တဝါတွေမှာကြောက်ရောက်လာနိုင်တဲ့အန္တရာယ်တွေကိုဖယ်ရှားပေးတတ်တဲ့ဘုရားရှင်ကိုငါသည် ကိုးကွယ်စိကပ်ပါ၏လို့ဒီလိုမျိုးလေးဗုဒ္ဓမေတ္တနာအញ្ញတပါဒါကိုးကွယ်ရမရှိဘူးဆိုတာဘုရားရှင်ရဲ့ဂုံလေးကိုအဲ့လိုတက်တည်နားလည်ပြီးတော့စောက်တည်ရင်တော့ထိုကဲ့သို့စောက်တည်တဲ့တရဏဂုံမျိုးတီတို့တကကြီးဒီမှာကြီးအတွက်တန်ဖိုးမရှိဘူးလားရှိပါတယ်ရှိတယ်ဒါကြောင့်မလို့အခြေခံဥစဉ်တို့ဒီလိုမိမိတို့အတွက်အခြေခံအကြောင်းလေးတွေကိုနားလည်ပြီးတော့သွားရင်တော့ဒါအင်မတန်တန်ဖိုးရှိတယ်ဒါလောက်ရက်ဒီအနေနဲ့မိမိတို့ရှေ့ဆက်နေမှာဖြစ်တယ်ကောင်းပြီအဲ့တော့ဒီနေရာမှာ အကျိုးစီးပွားကိုဆောင်ရွက်တာနဲ့ပတ်သက်လို့ပေါ့ဘလို့များဆောင်ရွက်လဲဆိုတာဆောင်ရွက်တာတွေကိုတော့ပြောလို့တော့ဘယ်ကုန်မှာတော့သို့တော်လည်းပဲဒီနေရာမှာဒါဦးဇင်းတို့တာရကဝတ္ထုလေးတစ်ခုထုတ်ပြီးတော့ဒါပြမယ်ပေါ့ပြီးရင်တော့ဒါဒီနေ့ညအတွက်တော့ဦးဇင်းတို့ဒီမှာပဲဒါတရားနေကုန်အဆုံးသတ်ကြရအောင်အဲ့တော့တာရကဝတ္ထုလေးတစ်ခုဆိုတော့ဦးဇင်းတို့တစ်ချိန်မှာဘုရားရှင်ရာဇကြိုးပြင်မှာတရင်သုံးခိုက်စန္ဒာလီဆိုတဲ့အမေအိုကြီးတယောက်ရှိဆိုတဲ့အမေအိုကြီးက ယနေ့ခေတ်စကားနဲ့ပြောမယ်ဆိုသူတောင်းစားပေါ့သူတောင်းစားအသက်အရွယ်အပြည့်ကြီးမယ်ဆိုရင်အင်မတန်တတိယအရွယ်ကိုရောက်နေတဲ့အင်မတန်အိုမင်းရင်ရောတဲ့အရွယ်ကိုရောက်နေပြီဟောနောက်တကစည်းစိမ်ဥစ္စာကလည်းအင်မတန်နွမ်းပါလို့ဒါတောင်းစားရတဲ့ဘဝနဲ့ဒါအသက်မွေးနေရတာအဲ့တော့ဒီနေ့ကျတော့ဘုရားရှင်ကလောကကိုလှမ်းပြီးတော့မှတ်မြော်ကြည့်လိုက်တယ်လောကကိုမှတ်မြော်ကြည့်တဲ့အခါမှာယနေ့တော့ကျန်တာဒီအမေဦးကြီးဒါ တက်တန်းကုံကံကုံသည်သုတိပြတ်ကျွသေလွန်တော်မဲ့လို့ဒါဘုရားရှင်ကမြင်မြင်တဲ့အခါကျဘုရားရှင်ကတဆင့်တက်ပြီးတော့ကြည်လိုက်ကြည်လိုက်တဲ့အခါကျတော့ဒီဇန္နာလီအမေဦးကြီးတေးပြီးတဲ့နောက်ဘယ်ရောက်မတော့နှက်ကြည့်တဲ့အခါကျတော့ဒါငရဲကူကြငရဲကိုကြမယ်ဆိုတဲ့အခါကျတော့ဘုရားရှင်ဆိုတာဒါခုနပြောတဲ့ဟိတိဘုဒ္ဓနာတတ္တဝါတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးဖို့ဒါလောကမှာထင်ရှားပွင့်ထွန်းပေါ်ပေါက်လာတာဖြစ်အဲ့တော့ဒီဇန္နာလီအမေဦးကြီးကိုငါဘုရားရှင်ကဲနိုင်သလားဒါဘုရားရှင်က လှမ်းပြီးတော့မှတ်မြော်ကြည့်လိုက်တဲ့အခါကြပြန်တော့ဒီဆန္ဒလီအမေကိုကြီးကိုငါဘုရားရှင်ကယ်လို့တော့ရတယ်။ဘာကြောင့်ကယ်လို့ရလဲပြီးတော့သူ့တဏ္ဍာမှာရဲရဲတောက်တဲ့တရားတရားလေးရှိနေတယ်။ဘာရှိနေတာတော့တရားတရားလေးရှိနေတာတို့တကကြီးတွေဘာရှိနေတာတော့တရားတရားရှိတာတရားတရားရှိနေတာဒီတော့ဒါကြောင့်မလို့ဦးဇင်းတို့တခါတလေမှာဦးဇင်းတို့လောကမှာတတ္တဝါတွေကိုဦးဇင်းတို့ဘလောက်ပဲစောင့်ရှောက်ပေးခြင်းစောင့်ရှောက်ပေးခြင်းသူ့တဏ္ဍာမှာ ယုံကြည်မှုဆိုတဲ့တရားတရားဆိုတဲ့ဒီလိုယုံကြည်မှုအရေးအသွေးလေးမရှိရင်ကုညီဆောင်ရှောက်ပေးလို့ရပါမလားမရဘူးဒါလည်းအရေးကြီးတယ်ဒါကြောင့်မလို့တရားဒီဦးဇင်းတို့နောက်စာပေမှာဗာပြောတော့ဟတ်ထောတရားဒီလက်နဲ့တူလက်နဲ့တူတယ်ဆိုတော့လက်ရှိပါမှာဦးဇင်းတို့ဒီအရာဝတ္ထုတွေကုလိုခြင်းတဲ့အရာဝတ္ထုတွေယူနိုင်မှာပေါ့လက်မရှိမယူနိုင်ဥပမာဆိုကြပါစို့အင်မတန်ယရနာဘုံကြီးပေါ်မိမိကရောက်ဒါပေမဲ့မိမိမှာလက်နှစ်ဖက်ကမရှိဘူး လက်မပါလို့ရှိရင်အဲ့ယရနာဘုံကြီးပေါ်ရောက်နေပြီပဲမိမိအဲ့ယရနာတွေကိုကောက်ယူသုံးဆောင်နိုင်ပါမလားမသုံးဆောင်နိုင်ဘာပြောင်လုံးလို့ပြီးတော့လက်မရှိလို့ဘာမရှိလို့လက်မရှိလို့လက်မရှိလို့ထို့တူပဲဦးဇင်းတို့ဘုရားတရားတန်ခါယရနာမြတ်သုံးပါးနဲ့ဂျုံတဲ့သာသနာတော်ကြီးဒါထင်ရှားသာသနာတော်ကြီးနဲ့မိမိတို့ကဂျုံတဲ့ဘုရားတရားတန်ခါယရနာမြတ်သုံးပါးတွေကိုဒါဖူးမြော်ခွင့်ကြီးညိုခွင့်ရတယ်ဘုရားရှင်ရဲ့အဆုံးအမသူတော်ကောင်းတရားတွေထင်ရှားရှိနေတယ်ဒါပေမဲ့မိမိတန်တန်မှာသရတရား မရှိဘူးဆိုရင်ထိုသူတော်ကောင်းတရားတွေကိုကျင့်ကြံကြိုးကိုအထောက်ခွင့်ထိုသူတော်ကောင်းတရားတွေကိုဒါထိုးထွင်းပြီးသိမြင်ခွင့်ဒါမိမိတို့မရနိုင်ဘူးပေါ့ဒါကြောင့်မလို့တရားဒီလက်နဲ့တူဒီနေရာမှာလည်းတို့တူပဲဘုရားရှင်ကဒီဇန္နာလီအမေကိုပြီးမှတ်မြော်ကြည့်တဲ့အခါသူ့တဏ္ဍာမှာအကယ်၍များတရားတရားမရှိခဲ့ဘူးဆိုရင်ဘုရားရှင်သူ့ကိုစောင့်ရှောက်ပြီးလို့ဒါမရအောင်ဒါမဲ့ဒီနေရာမှာတော့ဘုရားရှင်ကလမ်းပြီးတော့မှတ်မြော်ကြည့်တဲ့အခါဒီဇန္နာလီအမေကိုကြည့်တဏ္ဍာမှာတော့တရားတရားလေးရှိတယ်ဘလို့တရားတရားလဲမိတော့အခုဟောနေတဲ့ ဒါပတာရတ္တာဆိုတဲ့ကြည်ကြီးနေကြီးတယ်ဆိုတဲ့တရားလောက်ကလေးတော့သူ့တဏ္ဍာမှာရှိတယ်လို့ဘုရားရှင်ကမြင်တော့ကဲဒီဇန္နာဒီမေငါဘုရားရှင်စောင့်ရှောက်မယ်ဆိုပြီးအဲ့နောက်တနေ့နန်းနန်းမိုးတော့အလင်းရောက်တဲ့အခါဘုရားရှင်ကယဟန်တန်ကအပေါင်းခြံရံပြီးတော့ရာဇဂျူမျိုးတဲ့ကိုစွန့်ကန်ကြွအဲ့လိုစွန့်ကန်ကြွတဲ့အခါမှာတော့ဒီဇန္နာဒီအမေဦးကြီးနဲ့ထိတ်တက်ခရီးရင်ဆိုင်ပေါ့ဒါဘုရားရှင်ကစွန့်ကန်ကြွတယ်ဘုရားရှင်ဆုံးခံကြွတော့ဆန္ဒလေးမေဦးကြီးနဲ့တူတူပြောခီးရင်ဆိုင်ရောက်ပြီဆိုတဲ့ခါကျဘုရားရှင်ကရှေ့ကိုဆက်ပြီးတော့ခီးမကြွတော့ ဒါရက်နေလိုက်ရက်နေတဲ့အခါမှာနောက်ကညီတော်အနန္ဒာကလည်းပဲဒါဖျားရှင်ဘာကြောင့်ရက်တယ်လေဒါနောက်တော်ဘာမှပါတယ်ဦးဇင်းတို့ရှင်မမောက်ကလန်ပေါ့ရှင်မမောက်ကလန်ကဖျားရှင်ဘာကြောင့်ရက်တယ်လေဆိုပြီးလှမ်းမြော်ကြည့်လိုက်တဲ့အခါအော်ဇန္နာရီမေဟူကြီးကိုဒါစောင့်ရှောက်ခြင်းလို့လို့သိတဲ့အခါဇန္နာရီမေဟူကြီးနောက်ကိုသွားသွားပြီးတဲ့အခါဇန္နာရီမေဟူကြီးကိုပြောတယ်ဇန္နာရီမေဟူကြီးတင့်ငယ်ရှိမှမှာဖျားရှင်တော့ဒါကြွရောက်နေပြီဖျားရှင်ကိုဒါမျက်နှာတော်ကိုဖူးမြော် ပြီးတော့ကြီးညိုလိုက်အောင်လို့ဒီလိုပြီးပြီးတော့သူကစောစောကတောင်းနေတာဆိုတော့ခေါင်းလေးကအောက်ချထားပုံရတယ်အဲ့တော့မရှင်မမောကလန်တတိပြတတ်တဲ့အခါတခါတည်းမျက်နှာတော်ကိုလှမ်းပြီးတော့ဘုရားရှင်ရှိတဲ့ဘက်ကိုဒါမျက်နှာကိုမောက်ပြီးတော့ဖုံ့မြော်လိုက်တဲ့အခါဘုရားရှင်ရဲ့ရွှေမျက်နှာတော်အင်မတန်မှကြီးညိုဝဲဆောင်းတဲ့ဒါတိတိဘုံတော်နဲ့ပြည့်စုံတဲ့ဘုရားရှင်ရဲ့ရွှေမျက်နှာတော်ကိုဖုံ့မြော်ခွင့်ရတော့တခါတည်းစိတ်ထဲမှာခုနပြောတဲ့ပတာရတတ္တာလေးဖြစ်သွားတာ။ဘာတတ္တာလေးဖြစ်သွား တတာရတတာစိတ်ထဲမှာကြည်လင်းသွားတာတို့တကကြီးဒီကမကြီးရွှေတော်ဘုရားကိုဖုံးမြော်ရတဲ့အခိုင်မှာကြည်လင်းသွားတဲ့ကြည်လင်မှုမျိုးပေါ့တခါတည်းဘုရားရှင်ကိုဖုံးမြော်လိုက်ရတဲ့အတွက်ကြောင့်တခါတည်းစိတ်ထဲမှာကြည်လင်းသွားကြည်လင်းသွားတဲ့အချိန်မှာဘာဖြစ်သွားလဲတရားဖြစ်ပြီဆိုစောစောကပြောတယ်ခုနနိဝရဏတွေကလည်းကွာသွားပြီကိလေသာတွေကလည်းအနေထိုင်သွားပြီအဲ့ထိုင်သွားတဲ့အချိန်မှာဘုရားရှင်ကရှင်မောကလည်းဥချလိုက်ပါလားဆိုတော့တခါတည်းကြည်ညိုတဲ့စိတ်ထားနဲ့ ဥသုံးခြင်းချဥသုံးခြင်းချပြီးတဲ့အချိန်မှာပဲဘုရားရှင်ကဒါလောက်ဆိုရင်လုံလောက်ပြီဆိုဘုရားရှင်ကရှေ့ကိုဆက်ပြီးတော့ခီးကြွစွန့်ငံကြွဘုရားရှင်ခီးကြွသွားလို့ဘုရားရှင်နဲ့တန်ခါတန်းကြီးဒီစန္ဒာလီအမေဟုတ်ကြီးကိုလွန်သွားပြီဆိုတာနဲ့ဒီကနေ့နဲ့စန္ဒာလီအမေဟုတ်ကြီးလည်းဒါကံကုံလို့သုတိပြတ်ကြီးတေလွန်သွားတာဒါနတ်ပြည်နတ်လောကကိုသွားပြီးတော့ဖြစ်တယ်ခုနစောစောကအပယ်လေးပုံကိုကြမဲ့ပုဂ္ဂိုလ်တယောက်ဒီဘုရားတည်ဟူသောယရနာပေါ့တနည်းအားဖြင့်ဘုရားရှင်ကိုတွေ့ကြောင်သူ့တဏ္ဍာမှာကြည် သဒ္ဓါတရားလေးဖြစ်သွားပတာဒတတ္တာလေးဖြစ်ဒီတဏ္ဍာလေးကခုနနိဝရဏဆိုတဲ့အညစ်အကြေးတွေကိုလေကွာသွားစေတယ်သူတဏ္ဍာမှာဆိုကြပါစို့လူကျင်နေဆိုတဲ့လောဘစိတ်တွေဖြစ်ခြင်းဖြစ်နေမှာပဲကာမိဇဏနိဝရဏအဲဒါမှမဟုတ်လို့အာဘယ်ကမှဘလူကမှလာမပေးဘူးဆိုပြီးအလိုမကျတဲ့ဗျာပါဒတွေနဲ့ဖြစ်ခြင်းဖြစ်နေမှာဒီနိဝရဏတွေကဘုရားရှင်ကိုဖူးမြော်လိုက်ရတဲ့အတွက်ကြောင့်ဒါလည်းကွာသွားဒီဘက်ကနိဝရဏတွေကလည်းကွာသွားတယ်ကိဋ္တာတွေကလည်းအနေထိုင်သွားတဲ့အချိန်လေးမှာပဲသုတိပြတ်ကြီးတည်လွန်သွားတဲ့အတွက်ကြောင့်သူဒီဒါ ငရဲကိုကြမဲ့အခြေအနေကနေလွတ်မြောက်ပြီးတော့ဘယ်ကိုရောက်သွားတော့ဆိုတော့ဒါနတ်ပြည်နလောကဆိုတဲ့သူပတိဘုံဘဝကိုရောက်သွားတယ်။ဒါသည်ဖရာယေရနာကေဂုံကြီးပဲ။ဖရာရှင်ရဲ့ဂုံကြီးတတ္တဝါတွေကိုဒါအကျိုးစီးပွားကိုဖြစ်စေတယ်။ဘလို့ကျေးစီးပွားဖြစ်အခုဒီနေရာမှာဒါစန္ဒာလီအမေဦးကြီးဒါနတ်ပြည်နလောကရောက်တယ်နတ်စည်းစိမ်ကိုခံစားရဆိုတဲ့အကျိုးကျေးဇူးဒါရသွားတာ။ဒါဖရာရှင်ရဲ့ဂုံကြီး။ဒါလိုဖရာရှင်ရဲ့ဂုံကြီးလေးတွေကိုဒါ အာယုံပြုပြုပြီးမိမိတို့သည်ပြခြင်းကိုရှိခိုးမယ်တရဏဂုံတွေစောက်တည်မယ်ဆိုရင်ထိုကဲ့သို့ရှိခိုးခြင်းထိုကဲ့သို့စောက်တည်ခြင်းမျိုးသည်စောက်တည်ခြင်းမျိုးသည်တရဏဂုံစောက်တည်ခြင်းမျိုးသည်တို့ဒကာကြီးတွေဒကာမကြီးတွေအတွက်တန်ဖိုးမရှိဘူးလားတန်ဖိုးရှိတယ်ဒါကြောင့်မလို့တန်ဖိုးရှိတဲ့အလုပ်တွေကိုကိုစီကိုကြီးလှုပ်ချင်းနဲ့မိမိတို့တန်တန်မှာအ ਨੇ ဆုံးဒီလိုပတာရအတ္တဓာမျိုးလေးကိုဥစွာပရမတီအောင်ကြိုးစားပြီးတဲ့အခါဒီသရာတရားကိုအခြေခံပြီးတော့တထာတိလ ဒါဒါနာတရားတွေပြုနိုင်မယ်သီလတရားတွေစောင့်တည်နိုင်မယ်နောက်တကတမထဥပဒနာဘာဝနာအလုပ်တွေကိုပွားများအားထုတ်နိုင်ရင်းနဲ့နောက်ဆုံးမှာတော့တမထဥပဒနာတွေရဲ့အဆုံးမှာမိမိတို့လိုလားတောင်းတတဲ့မဉ္ဇဉ်ပူဉ္ဇဉ်ကိုမျက်မှောက်ပြုပြီးတော့နိဗ္ဗာန်ကိုကိုစီကိုစီဒါမျက်မှောက်ပြုနော်ပြုနိုင်တဲ့သူတော်ကောင်းတွေအကုန်ရာတတိအာဒီအာဒီသာရိပါဗျာ